1382ခုတကူလဆန်း12ရက်6ရက်4လ2009ခုနှစ်ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမဟာမြိုင်တန်ခပူဇော်ပွဲတွင်ဟောကြားတော်မူသောတရားတော်ဆေဘာတိလာယူတာဓမ္မမိတ်ဆွေသူတော်စင်အပေါင်းတို့ခင်ဗျာဒီနေ့ဆရာတော်ဘုရားကြီးဟာခါရရ ီလာများထိုက်တန်သောသီလာများခံယူရအတွက်တရားတရားသံဃာကျရဏတို့မှဥပေက္ခဝိဖြစ်ကိုပြုလို့ပြုလို့မှကျော်တော့ရပါလိမ့်မယ်။ဩဩ ကုသာနာတော်ရှိသူဖြင့်ဒေါတိတော်ကုတ္တရာဆရာတော်သူတရားတို့ကိုတို့ပေါ်အောင်ကျူးစားနိုင်ကြမယ်အပါဘုရားရှိခိုးသာတော်ဖြစ်အမိတော်ဆင်ရဖြစ်ကြပါသည်အာမင်အာမင်ပရဏိနာပိတေနာသာသာဟာထာပိလံသာသာမာယာသာမိသာတိအနုခံကထုအလော ญาญาติโตติยาปรณโกอุปาเมเตปาโตวิลาโรญาคุอายุอายุปิปาติอายุสิงห์อิตามิปุอาตะเวคิยาอาโมรา တော်ဘုရားဘုရားတပည့်တော်ဤဘုရားတပည့်တော်ဤဒီသီလကုသိုလ်ဒီသီလကုသိုလ်ဤသာတော်ရှင်များသာတော်ဘုရားဒီပါတို့ဤဘုရားဘုရားဘုရားဘုရားကိသောဘုရားမေတ္တာမေတ္တာဘုရားတို့ဘုရားတို့ဤသူပြုပါစေသာဘုရားနာဘုရားဘုရားဒီသီလကုသိုလ်သာတော်ခံကတော်တော်မှာပါ အာမေပါဘုရားဘုကိုတိုက်တို့ကလုံးနိုင်တော့ကိုတိုက်တို့တဘောဟင်အဲမိတို့ကလာကသက်တာလေဗျဟင်ဟင်ကိုပိုင်လိုကတော့ပင်မနေကြကျိုးသားမှာပါဗျာဟုတ်ကလားတက်တက်တာတာကဘုံမကုန်ဘူးလားခေါ်ပါဗျာပြန်နေတော့ကိုတိုက် ကျိုးရမှာပါဗျာအတက်တက်တာကနေနေဆောင်တော့အတီကျတတ်တယ်အမအမအမအမဒီဖိုးတိုက်ဘယ်အများကျက်ထားပါလိမ့်မလဲဟင်ဟင်အဲ့တော့တို့ဒီကနေ့တော့စေရနာအကြောင်းဆွေးနွေးရအောင်ဒါစေရနာတော့ကြားဖို့တယ်နော်လူတိုင်းပြောနေတဲ့စကားမှန်ပါဟင်စေရနာစေရနာပါဠိလိုညာမာလိုနှိုးစော်တိုက်တွန်းတာကိုပြောတာမှန်ပါဟင် ဥမာမဲ့စိတ်ကလေးကဟိုကြိုက်စိတ်ဖြစ်နေတယ်ဆိုတော့အဲ့ဒီကြိုက်စိတ်ကိုဟိုအခမမြောက်မြောက်အောင်နှိုးဆော်ပေးတာအဲ့ဒါစေတနာမှန်ပါဟင်အေးဒီတခါစိတ်ကလေးကအဲ့ဒီကြိုက်တာနဲ့မပေါင်းမဲနဲ့မကြိုက်တဲ့ပဲရောက်လို့ရှင်လေအဲ့ဒါကိုကောင်းထက်ပေါ်အောင်နှိုးဆော်ပေးတာအဲ့ဒါစေတနာဟင်အဲ့လိုဆိုတော့ဟိုတို့ဟာလားဟိုအကုသိုလ်အုပ်စုဖြစ်တဲ့ကြိုက်အုပ်စုမောအုပ်စုမပြီးအုပ်စုတင်နော်ဟင်အဲ့ဒါကတို့ဘဝဆက်ဆက် ဓာတ်ကောင်ကလာတဲ့တန်းရင်ကကျက်သားတဲ့နေရာဟင်သူဟိုညကလာခွဲမနေ့ကလာဟိဟိုတန်းရင်နဲ့လူညာပြောခဲ့ပြီနော်ဟင်ဟိုတို့ဒီကဖက်ဆက်မဟုတ်ဘူးလားဟင်ဒီလူဖြစ်တဲ့ဘဝကသူ့ကုသကံကကျုပ်ပေးထားတာဒါတပိုင်းတင်နော်ဟင်ဒီတရေတီတဲ့ချိန်ကမိမနှမရဲ့ဈာကတရေတီချိန်ကစပြီးတော့လူကုန်ဖြစ်တဲ့ချိန်ကဓာတ်ကတောင်ယူလုံးတာဟင်ဟင်ညီဓာတ်တူညီဓာတ်တူထင်တယ် ဒါဟိုမာနာ20ထင်နော်အဲသူ့ကိုမူမာနာကြတော့ဟိုဟာလားဗျလေတမိတလားဗျဟင်ဟိုတို့စာနဲ့ဆိုရင်တော့ဟိုမိတလေတကအခန္ဓာပေါ်ဗျဟိုလေတမိတကအတိုက်တပေါ်ဗျအဲ့ဒီအတိုက်ခံကြတာနေပြီးတို့ဒီဘဝကြီးဟာရင့်ကျက်ပြီးတော့ဒီလိုဖြစ်လာတာအဲ့ဒါကဓာတ်ကပြုတ်ဖြစ်နေတာဟင်ဒီလူဆိုတာကတို့ကိုကုသကံကပြုတ်ပြင်တာဖက်စာတင်နေနော်ဟင်ဖက်စာတင်နေကြဖက်စာဖက်စာဖက်စာဟင် တို့တူတယ်မဟုတ်ဘူးဗျဖက်သားကဟင်အဲ့တော့တို့ဒီဓာတ်ကောင်ကဖြစ်တဲ့တဏ္ဍင်ကသူ့ဓာတ်ပါကိုပဲတောင်းမယ်သူသွေးကိုကဓာတ်သွေးဟုတ်နော်သွေးကိုကဓာတ်သွေးဖြစ်တဲ့အတွက်တောင်းတော့လေဓာတ်ပါပဲတောင်းမယ်ခင်ဗျားတို့ဓာတ်ပါကကောင်းတာမကောင်းတာသူ့သူ့ကိစ္စမဟုတ်ဘူးဟင်ဓာတ်ပါကသူ့ဓာတ်နဲ့ကြိုက်ရင်ကြိုက်တာပဲမကြိုက်မကြိုက်ဘူးပဲမှန်ပါဟင် ကြိုက်လို့ကြိုက်တော့သူလောဘအုပ်စုတွေပါမသွားနိုင်ဘူးလားဟင်မကြိုက်လို့မကြိုက်တော့ဒေါသအုပ်စုတွေမပါနိုင်ဘူးလားဟင်အဲ့တော့ကောင်းလားမကောင်းလားသူ့လုံးကိုသူဟင်သူကြည်ပါဗျာအရသမားကြည်ပါလားဘေးလူကသာဟိုခေါင်းရနာသူကတော့ခေါင်းလုံးလုံးလို့တဲ့ဟင်အဲဟိုသူ့တက်ကတောင်းတာဟုတ်ဗျာဟင်ဒါသာဒါသာသူတို့ဟာဟုတ်တယ်နော်ဒါသာကကောင်းတာမကောင်းတာနဲ့မဆိုင်ဘူးကြိုက်တာမကြိုက်တာနဲ့ဆိုင်ပြီ ကြိုက်တာမကြိုက်တာကဘယ်ကလာတယ်လဲလို့မေးရင်သူ့ဓာတ်သွေးကထောင်းတာနော်ဟင်သူ့ဓာတ်သွေးနဲ့တည့်ရင်ကြိုက်တယ်မတည့်ရင်မကြိုက်ဘူးဟုတ်ကလားဗျတဲလို့ကြိုက်တော့လောဘအုပ်စုတယ်ဟင်ဟင်တဏှာလူချင်းနဲ့အဲ့ဒါဟုတ်ကလားမာနကိုလူချင်းနဲ့ပုံများနိုးတယ်ဟုတ်ကလားဗျဒိဋ္ဌိငါးပိုင်းဆွဲတယ်အဲလောဘအုပ်စုဟုတ်တယ်နော်ဟင်သူတန်းနဲ့မတည့်တာကြတော့သူပြန်တိုက်ခိုက်တာ ဟုတ်ကလားဟိအဲ့ဒီတိုက်ခိုက်တာကြတော့ဒေါသအုပ်စုပဲကိုသွားမှာအဲ့ဒါကြတော့ဒေါသဟောပါဠိလိုညာမာလိုတော့ပြန်ကိုပြမှားတာဒေါသနော်သူတစ်ပါးပေါ်ကိုကိုထင်ထင်တယ်လို့မထင်မထင်တယ်လို့ပြမှားတာကိုဒေါသသူစိတ်ကြီးတာပြောတာမဟုတ်ဘူးဟင်သူဝေဘူးဆရာတော်ဘုရားကြီးတို့ကြတော့စိတ်ကြီးတယ်ပြောရမှာပေါ်ရဟနာတွေဥစ္စာသူတစ်ပါးပေါ်ပြမှားမှုတော့မရှိဘူးလေပြမှားလို့တဲ့စေရနာတော့မရှိတော့ဘူးအမှန်ပါဗျာသူစိတ်ထတော်တော်ကြီးတာဟိုတို့ရဟန်းနေတာ သူကလည်းဟွာဗျာဟိုရာဝိသလို့တော့မောဘောဗျာအင်းနေကြီးကြောင်တောင်ကြတော့သူအေးတဲ့ကြောင်အောင်မှာအေးဧကတိတွေဘေးဖေးပြီးတော့ပလက်ကြီးအိတ်ထားဘောဗျာဆရာတော်ကြီးကလည်းဆယ်နာရီတစ်ချက်ကြမှာရှောက်ပြီးတော့လှည့်တာဗျာဟင်တို့ညာတွေ့ရင်အဲ့ဒါအေးဘာဖဏန်းနဲ့တွေ့ဖဏန်းနဲ့ခောက်ထားဟင်ဟင်တို့ညာတွေ့တို့နဲ့ခောက်ထားဟွာဟင်သိတူတယ်လို့ပြောရမှာဒေါသလို့တော့ပြောလို့မရဟင်ဟင်ဟုတ်ကလားဟိုသိကြည့်လိုက်သိတူတိုင်းဒေါသကြည့်တာလို့ထင်မှာဆိုလို့ မဟုတ်ဒေါသနဲ့ဟိုဒေါသဆိုတာပါဠိလိုဗမာတို့တော့ကြိုက်ကြတယ်လို့သူ့သွားတော့ပြမှားတာမကြိုက်မကြိုက်တယ်လို့ပြမှားတာအဲ့ဒါဒေါသနော်ဟင်စိတ်ကြီးတာစိတ်ဒူတာနဲ့တခြားပြီးမှမိလားအဲ့တော့တို့မကြိုက်တဲ့စိတ်ဝင်လာလို့ရှိရင်ဒေါသပြမှားတော့မနော်ကိုထင်ထင်တယ်လို့မထင်မထင်တယ်လို့ထင်တယ်ဟိဟင်အဲ့တော့ခုနပြောတဲ့ဟိုမနာလိုမှုအဲ့ဒါတုံတိုမှုအဲ့ဝိတ်တာလားဟိဟင်မစ္စရိယလားဟိ ဝင်မှန်နော်ဟင်ပြီးတော့ကိုလုတ်ခဲ့တဲ့ကိစ္စပြန်အယုံပြုရင်ဘယ်တော့ကဘာလုတ်တာငါမှားခဲ့မိလေချင်းဘယ်တော့ကငါဘာမလုတ်ခဲ့မိတာမှားခဲ့မိလေချင်းဆိုတာလုတ်ခဲ့မိလို့မလုတ်ခဲ့မိလို့ကိုကုသလည်းဖြစ်တတ်တယ်နော်ဟုတ်နော်ဖြစ်တာဘူးလားဗျဖြစ်ပါပါဖြစ်မှာပဲအဲ့ဒါကတို့ဟိုဒေါသဥပ္ပုခုနကဓမ္မတေတဲ့ဘက်ကသွားဟုတ်ကလားဗျအဲ့တော့ဓာတ်တီကဟိုတို့ပြောရင်တော့မတည့်တာချင်းတိုက်တာ ဟင်ခန္ဓာရဲ့ရှိဓာတ်ကမထဲ့တာချင်းတိုက်ပြီးတော့ကိုတုတ်ပြီးလို့ကြည်ပွားအောင်ဟိုလုံမိတာရတာမဟုတ်ဘူးလားဟုတ်ကလားဗျအဲ့တော့အေးတိုက်ခိုက်တာများလာရင်မောသဘောဗျပင်မန်းသဘောဗျဟင်မမောနိုင်ဘူးလားဗျမပင်နိုင်ပင်မနိုင်ဘူးလားဗျအဲမောတပြပင်မန်းတပြအဲ့ဒီခါကျမောဟာတွေးဝေခြင်းမင်းမောခြင်းဆိုတဲ့အုပ်စုဂျာအုပ်စုကြိုက်မကြိုက်နဲ့ဂျာရမှာဝင်တာတဲ့အုပ်စုနော်ဟင်တို့ဘုကြိုက်လို့မကြိုက်လို့ ဟိုတို့ပါတော့ဟိုဒုက္ခရောက်နေတဲ့ခန္ဓာကိုယ်ရဲ့ခဏအနာယူတဲ့နေရာမောဟအိုစုကလေဟုတ်တယ်နော်တွေ့ဝေခြင်းမိန်မောခြင်းတတိလက်လွတ်ထပြောတာတင်တယ်မှန်ပါဗျာတွေ့ဝေခြင်းမိန်မောခြင်းတတိလက်လွတ်တာမှန်များအဲ့ဒါမောဟဟုတ်ကလားကဟုတ်ပါအဲ့ဒီလိုတွေ့ဝေမိန်မောနေလို့တတိလက်လွတ်တဲ့ပုဂ္ဂိုလ်ဟာရှက်ရကောင်းမှန်ကောသိဦးမလားသိပါဘူးကြောက်ရကောင်းမှန်ကောသိပါဘူးသိနိုင်မှုနော် စိတ်ကောပြီးလို့မှုရှိသေးလို့လားရှိနိုင်ဘူးနော်ဟိုဒေတာပြမှာနော်ပြီးတော့ဘယ်ရာမျိုးမဆိုယတိပြဆုံးဖြတ်နိုင်ပါမလားဝိသိကိတာလေးရှိမှာနော်အဲအဲ့ဒါချာအုပ်စုပြခုနကြိုက်မကြိုက်တဲ့ຢာသားလေးဖြစ်ကြတာဒီတို့ဒီမှာဟင်အဲ့ဒါတိုင်းရင်ကသွားတာဒီဟုတ်ကလားဗျမှန်ပါဗျအဲ့တော့ဒုစိတ်ကလည်းဟိုဓာတ်ကောင်နဲ့ပေါင်းထားတဲ့စိတ်ဟုတ်ကလားမှန်ပါ ပြီးတော့ဟိုဓာကွေးအဲဓာတာတောင်းတဲ့အတိုင်းလိုက်လုပ်ပေးရတဲ့စိတ်အဲ့ဒီစိတ်ကငြင်းဖြစ်လာတော့တို့သာတို့တော့ဘာပသမေရမတိမနောဆိုစိတ်တို့မြည်ဒီမကောင်းမှုမှသာပျော်တယ်ဆိုတာဟင်ဘာလို့ပျော်တော့ဆိုတော့သူတန်းငင်ကဒီဓာတာတောင်းတော့ဒီတဲ့ပဲပျော်မှာပေါ့ဗျမှန်ပါဗျာဟင်တို့ရွှေဘိုးတွေကဗေဒေးပျော်တယ်ထင်လုံးဖူးတိုင်းဟုတ်ပါဗျာအဖိုးတယောက်ခဲ့ပါဗျာဟင် မယုံကြည်ခဏဆိုးတော့မှာဟုတ်ဟုတ်တယ်နော်ဟင်ဘယ်ရောက်ပါတော့ဟင်ဟိုကူကူကူသူဖွာသူဖွာကြည့်တာဟင်ဟင်ငရုတ်တိကိုဘယ်လိုလုပ်တော့ခဏဆိုးရတာမဟုတ်ဘူးလားအယောင်တင်တာခဏဆိုတာနေမှာပါဗျာတော့မဆိုးဘူးလားတို့ကတော့ခဏဆိုးတယ်ထင်လို့ဗျာဟင်ဟင် အပပသမီးလည်းမတိမနှောသွားအဲ့ဒီဓာတ်ညင်ကဓာတ်ပါတောင်းတဲ့အချိန်မှာဖြစ်တဲ့စိတ်ဟုတ်နော်အဲ့ဒီအချိန်မှာလည်းဒီသီရဏကနောက်ကလိုက်ပြီးတော့ဟိုကြာစီမိရင်ကြာစီရကနေပြောဖြစ်အောင်လုပ်ဖြစ်အောင်သူကတိုက်တွန်းမှာပဲတိုက်တွန်းမှာသူကတိုက်တွန်းရေးသမားလေသူတော်ရေးသမားဘာလို့မကောင်းတာလုပ်ရင်လည်းအဲ့ဒီမကောင်းတာအောင်မြင်အောင်ဟင်ကြီးကြီးမားမားအဆန်းဖြစ်အောင်ကိုဟုတ်ကလားဗျဟင်ဟင်ဟိုရေအောင်မိုးအောင်ဖြစ်အောင်ကိုသူကတိုက်တွန်းမှာဗျဟုတ်နော် ဟုတ်နော်မှန်ပါဗျာဒါကိုတိုင်းရင်ကသွားတာတို့မနေကြတဲ့ကပြောခဲ့ပြီးပြီဟင်အင်းကိုရှိတာတွေကိုတဲရှိတာတွေကိုပြီးအောင်လို့တမျိုးထုတ်ပြနေတာဟင်ရွှေဘူတဲ့ရှိတဲ့ဝန်ကောင်းထဲမှာဒါတွေပဲမဟုတ်ဘူးလားဟုတ်သလားဟင်ဘာတွေမွေးထားတော့ဟင်ဟုတ်ကလားဗျလောက်ဘူးဗျဟင်သူတို့အဲ့ဒါတွေမွေးထားတာဟင် ဝိထာဓမ္မဟုဘာတော့တာမမှန်ရဲ့ငောက်ရည်သည်သမီးညာမှန်ရဲ့ငောက်ရည်သည်လောဘဘယ်ကူဘသူငောက်ရဲတော့ကြောက်ကြလို့ချင်းတည်းဆိုရင်ဘာပြောရဲတော့ဟင်ကြောက်ဓာရှာပေးဆိုဘာပြောရဲတော့ဟင်ပြောရဲလားအေးပါသူမျက်နှာကလေးနဲ့လိုက်ပြီးတော့တောင်းတောင်းအောင်ရှာပေးရတာမဟုတ်ဘူးလားဟင်ဒေါသကကြောက်ဓာမခံရင်ဘူးဆိုရင်ဘယ်နဲ့တော့ဟင်ပြေးရလားပောက်ကလားဗျာဟင် အဲတဏှကျုံဆိုတာအဲ့ဒါပြောတာလောဘတဏှဒေါသတဏှလေဟင်လောဘနဲ့ဒေါသကိုသူကကာလို့ကြတော့တဏှလို့သုံးတာတဏှကျုံနေဟင်ရွှေဘူကဘာကျုံနေတော့မှန်တာတော့ရွှေဘူမှာတဏှကျုံနေကြီးတယ်တဲ့နော်တိုင်းတိုင်းပေကတော့ပေဝါကတော့နတ်တလူပါဟဲ့နတ်တလူပါလေမှတ်တာတော့ကျွေဘူကတဏှကျုံနေတယ်ကျွမ်းလားနီးလားနီးလား ဟင်ဟင်ဟင်တော့မှတ်တာတော့ရွှေဘုရားတွေအကုန်လုံးတနှကြုံနေတယ်ဘုံတော့သူကတော့လူဆုံးမပြောဟင်သင်ချက်ဘူးလားဘုရားလောအောင်ကြိုးစားနေတာပါဗျာဟင်ခုမှကြိုးစားတော့မလားဟင်ငင်းပါသေးတယ်ဘုရားကြည့်ပြီပေါ့နော်လွတ်ပြီဆိုရင်အပြစ်ထပ်ဖြစ်မှာစိုးရတယ်ဗျာဟုတ်ကလားဗျာဟင် ဟင်ဟိုပါတော့အိမ်ပြန်တိုင်းမရအောင်မလားဟင်ဟိုဘူးလူကျင်တာအိမ်ပြန်တိုင်းမရအောင်မလားကျူးသားပါတယ်ဗျာကျူးသားပါအမအင်းဟင်ဒါတန်းရင်ငါသွားနေတာသူအခုငွေလာကိုထားပါအောင်ဘဝဆက်ဆက်ဒိဋ္ဌံဘဝပေါင်းမြောင်များစွာအဲ့ဒါတတ်ကောင်းနေတယ်တို့လိုညာနဲ့ဘာမှမလုပ်နိုင်ဘူးအဲ့ဒီတုန်းကပါခဲ့တဲ့ညီနေရတို့နောက်မှာအချိန်နဲ့လိုက်နေပြီဟုတ်နော်လိုက်နေကြပြီဟင် အဲ့မှာလိုက်နေပြီအဲ့ဒါကိုတို့ဒီကတတိလေးနဲ့ပြင်ရမှာဗျအဲ့တတိလေးနဲ့ပြင်လို့ဟောတာတော့ဟိုကိုလုတ်ပြီးတာလေးမှန်သမျှတတိထားကြည့်ပါလုံတုံးကိုတတိထားကြည့်ပါကောင်းတာလုတ်တဲ့အချိန်မိမိစိတ်ဘယ်လိုနေတယ်လဲခံစားရတာဘယ်လိုနေတယ်လဲမကောင်းတာလုတ်တဲ့အချိန်မိမိစိတ်ခံစားရတာဘယ်လိုနေတယ်လဲဟင်ဟုတ်နော်ပြီးတော့အဲ့ဒီ ကောင်းမကောင်းတာလုပ်ပြီးတဲ့နောက်ပိုင်းမိမိခံစားရတာဘယ်လိုနေတယ်စဉ်းစားကြည့်ဒါတတိနဲ့ရှိရင်ဒီနှစ်ခုဟာရှင်းကြည့်လို့ရတယ်သူဘာနဲ့ပြောရမလဲဆိုတော့နေရောင်အောက်သွားတဲ့လူမမာနဲ့ဟိုလူနဲ့လာရောင်အောက်သွားတဲ့လူတော့ထင်ရှားပါတယ်ဒီကောင်းမှုနဲ့မကောင်းမှုကြားလေဟင်ဟင်အဲ့တော့ထင်ရှားတယ်ဟင်လာရောင်အောက်သွားတဲ့ခါခံစားရတဲ့သူခံစားမှုဝေဒနာပေါ့လေ အဲ့ဒါနဲ့နေရောင်အောက်သွားတဲ့အခါခံစားရတဲ့ဝေဒနာအဲ့တော့ကြွားပါလေဒီကောင်းမှုနဲ့မကောင်းမှုရဲ့ဟင်တွေ့တော့ရဲ့စိတ်လေးသိထားလေဟင်ဒီလိုဆိုရင်ဘယ်ဟာကကောင်းမှုကချမ်းသာသလားဆိုးမှုကချမ်းသာသလားကိုကိုယ်တိုင်မသိနိုင်ဘူးလားသိနိုင်ပါဘူးသိနိုင်တာပဲနော်တို့ဘုရားနေပြောပေးဘူးလူသေးလားလူပါဒီအဖို့တိုက်ကြီးကောင်းသွားပြီဗျကောင်းသွားပြီဗျနဲ့ဘုရားအော်အောင်မလားမဟုတ်တော့ပါဘူးဗျဟင် အဖို့တိုက်ခိုးရုံကြခိုးရုံကြဟောရဟုတ်မလားတတိလေးနဲ့နေရပါလားအောက်မှာတတိလေးနေတယ်ဗျာဟင်ဟင်ဒါရင်အဖို့တိုက်နာမှာအဖွားစိန်ကများသလားတတိကများသလားဟင်ခါတရံတော့ရောက်လာပါတယ်ဘသူကရောက်လာတာတော့ဘိုးရဖွားစိန်ကရောက်ဟုတ်ကလားဗျာဒီအဖွားစိန်ကတခါတရံရောက်တာတတိကတတိကတော့အများကြီးရှိပါတယ်ဗျာဟုတ်ဟုတ်အဲဒါဘယ်လိုတော့ဒီအဖို့ကြောင့်ဒီဘယ်လိုတော့ ထားပါလားဗျာဟုတ်ကလားဗျတတိယအမြဲကြီးအမြဲတမ်းရှိတာတည်းဗျဟောကူကတတိထားပါတယ်ဗျဟုတ်ကလားဒီအော်တတိလေးရှိတော့ပြီတာဗျဟင်ဟောတာကောင်းတယ်ဟောတာဆိုတယ်တော့ဘယ်သူမှပြောဖို့မလို့အဲလိုဖြစ်လာလို့ဒါမြင်ကနေအပီလေးပေါ်လာတော့ညာထင်တယ်နော်ညာပေါ်လာတဲ့အချိန်မှာသဒ္ဓတတိဟိဟိဥတ္တပဆိုတဲ့တို့သာတော်ချင်းကိုကောင်းရာကိုပို့မဲ့သောပနစေတသိက်25လုံးပဲကူညာငါသွားမယ်ဟင် ပိုင်ပစ္စည်းကိုလူသွားလမ်းကိုသွားမပေါ့ဗျာဟင်ဟင်တတိလေးရှိလို့ခေါ်တာကကောင်းတယ်ခေါ်တာကဆိုးတယ်ခေါ်တာကြတော့ချမ်းသာတယ်ခေါ်တာကြတော့ဆင်းရဲတယ်အဲ့လိုကိုကိုယ်တိုင်ခွဲသိပြီဆိုလို့ရှိရင်အဲ့ဒါညာတင်နော်အဲ့ဒီခါကျဒီစိတ်ကလေးဟာလူသွားလမ်းသွားလိမ့်မယ်ဟုတ်ဟင်ဟင်အခုကောပင်တို့ဘာသာနိုင်ကြီးလူသွားလမ်းသွားသလား အောင်လန်းသွားသလားသွားလန်းသွားပါဗျာသွားမှာပါလားသွားနေတာမဟုတ်ဘူးလားမသွားမသွားနေတာပါဗျာတဲ့ဟိုဘာတော့ဓာတ်နဲ့ပြောရင်တော့ဟိုဓာတ်တိုက်ထားလို့ဟင်ဟင်အပေးယူမှနေတာနဲ့တူပါဗျာဟင်အိမ်ကြတော့ဘယ်လိုဘယ်လိုဘယ်လိုဟင်ပရိကူချဘယ်လိုဘယ်လိုဟင်ဘယ်လိုလဲဗျာအိမ်ကြတော့ဘယ်လိုလဲဗျာဟင်ဟင် အဲ့တော့တို့ဒီတတိလေးကရှိထားလို့လူညာပေါ်လာပြီလူစိတ်ပေါ်လာပြီဆိုတရားယရနာပေါ်ယုံကြည်လာပြီ လာအာကူတော့မေဟိတတိအောင်မိခြင်းအမှားရခြင်းဟိအမှားရတယ်ဆိုတော့မြင်မြင်နဲ့ကြားကြားတယ်တို့လားအောင်မိတယ်ဆိုဟိုမြင်နေပေါ်ဘူးဟိုဒါဘယ်လိုနေတယ်တော့နောက်ကစုံစမ်းနေတာကိုတို့လားအဲ့ဒါအမှားရအောင်အောင်မိတာဟိအမှားရတာကမြင်တာမြင်တဲ့အတိုင်းမှတ်ချက်ယူချတာ ဘာလို့ယူတာတော့ကိုရญาပညာတိဝင်မှာဆိုလို့ပညာခန္ဓာကဟိုဓာတ်ကောင်ကပညာခန္ဓာမပါဘူးလားအဲ့ဒါကပညာတိကဟောတာကဘသူကြီးဟောတာကဘယ်ဝါကြီးဘယ်တော့ကဘလောက်ကောင်းတာဆိုတာကပညာကဖော်တော့မှာအဲ့တော့ဒါဘသူဘယ်ဝါကောင်းတယ်ဆိုတဲ့ဝင်ခွင့်မရအောင်ကိုမြင်ရင်ကြကြကြတဲ့အကုန်လုံးမှတ်နေရမှာဟိုဟာဝင်မှာဆိုလို့ဒီကောင်နဲ့ကာထားတာဟင်ဟင်တို့ကဘယ်လိုတို့ဟိုကောင်လဲဝင်မသိဒီကောင်လဲလာပေါ့ဘယ်လိုတို့ဟင် ခုဝင်တခုကရတော့မှာဟုတ်ပါမလားအခုအဖို့ပဲတခုကဝင်နေတော့သိရလားဟုတ်ပါမလားဗျာဟင်ဒီဘယ်တခုကဝင်နေတော့ဗျာခုသိဝင်ပါလေဗျာဟုတ်ပါမလားဗျာဟင်တိုင်းတို့ရှူကိုတွေအကုန်လုံးဟိုတတိဝင်နေကြီးတယ်ပေါ့ဝင်နေပါဗျာဟင်ဝင်နေပါဗျာဟင်ဟိုဟုတ်ပါမလားဗျာဝေးကြည့်အောင်ပါဗျာဟင်ဟင်တို့ဘာတို့များဟွာလောအောင်ပါ အခုဒီလေးလာဟိုတရောရောဗျာဟိုဥိတာသခမြမတော်ဆိုင်ရစီတာလားဟိုကနေမတော်ဆိုင်ရတဲ့ပြည်လာသားများစာလေးတစ်လုံးတစ်လုံးဟိုဗာလိညာလေးရေးပြီးတော့ဟိုဘူနီမာကမာလိုက်တဲ့မီးလေးဘယ်လိုဘယ်လိုတဲ့ဟိုဘာဖြစ်လို့အများပြန်ခဲ့ပါတဲ့စာလာမယ်ဟင်မတော်ဆိုင်ကြီးနဲ့ဘယ်လိုလုပ်မလို့ဘူးဗျာမှာပါဗျာတတိတတိတတိဟင်ဘယ်လိုဘယ်လိုဘယ်လိုဟင်အလေးနဲ့တားမှာပါဗျာဟုတ်ပါမလားဗျာဟင် ဘုကအရေးကြီးတယ်ဟင်တကယ်လို့အဖွားကဒီကတတိနဲ့အာထုံနေလို့မသွားဖြစ်ဘူးဟိုကဟို ကိုမထင်တာတွေဖြစ်သွားလို့ပြန်သွားမှကြီးငါမသွားတာမှားတာနဲ့ငါအောင်မလားအောင်မဟင်ဟင်လာအောင်မဘယ်နေလို့ဟင်နောက်တစ်ခေါက်ပြန်မဝင်နိုင်ဘူးလားဟင်ပူနီမာလည်းဟိုကနှုတ်ခမ်းကြီးသူ့လို့အမေမလာလို့အမေပဲနေကြောင်းနဲ့ဖြီးပြီးတော့ရင်ပတ်ကိုလည်းလေပြီးကြီးနဲ့ထိုးအောင်မဟင်ဘယ်နေလို့ ခံနိုင်မမလားကွာငိမ့်သွားပြီဗျာပြောတော့တတိတဲ့ငိမ့်သွားမရဘူးဗျာညာစကားပြမရဘူးမရတော့ဘူးဗျာဟင်ဟင်စကားပြမရတော့ဘူးဗျာနာဘာတော့ဖို့လီပဲရှိသေးတော့ဟုတ်မဟုတ်သေးဘူးနော်ဟင်ဒါလီပဲမဟုတ်ဘူးလားမှန်ပါဗျာဟင်လီတူမိုးတိုးကိုမခံနိုင်တာဗျာကြီးဟင်အဲ့ဒီလိုတွေးမှ လောကတာနဲ့တွေ့မှပြောလို့ရတယ်လောကတာနဲ့မတွေ့ခင်တော့သူလူကိုလူခံနိုင်တာပေါ့ဗျဟင်လောကတာနဲ့တွေ့ရင်ခံနိုင်မှတို့တတိအားကောင်းတယ်လို့ပြောလို့ရမှာဟင်ခုနကပညာတိပညာခန္ဓာဝင်ခွင့်မရအောင်တို့ကလောရဟင်ငင်ကဘု து ကိုကြည်သူပြုတော့ပညာကိုကြည်သူပြုမှာနော်ဒီညာလာမှတို့ကပညာပေါ်ရမှာဟုတ်ကလား လူသွားလန်းကအဲညာကနေပညာသွားမှာဟင်ဟိုဘုံလန်းကတို့ညင်ကနေပြီးတော့ပညာသိနေသွားမှာဟုတ်ကလားဗျာမှန်ပြီလားဗျာဟင်အဲ့တော့သေရနာလေးကဒီဘက်ကကောင်းတာပြီးပြီမြတ်တာပြီးပြီတို့အကျိုးရှိတာပြီးပြီအပြစ်မဲ့တာပြီးပြီဆိုလို့ရှိရင်တရားကယုံကြည်သွားပြီထင်နော်ဟင်တတိအားကြောင့်တရားယုံကြည်သွားပြီ ဟုတ်ကလားဗျာအဲ့ဒီခါကြတော့လေပေဒီစေတနာကအဲ့ဒါလေးကိုမကြံဖြစ်ကြံဖြစ်အောင်တိုက်တွန်းပေးမယ်မပြောဖြစ်ပြောဖြစ်အောင်တိုက်တွန်းပေးမယ်မလွတ်ဖြစ်လွတ်ဖြစ်အောင်တိုက်တွန်းပေးမယ်ဟင်တကယ်လို့အာနေသေးရင်အာကြီးအောင်တိုက်တွန်းပေးမယ်ဟင်ဟင်တရာပလဝသွားရှိတယ်နော်ရိုးရိုးတရာမဟုတ်ဘူးအာကြီးတဲ့တရာဒါစေတနာကတိုက်တွန်းပေးတာဟင်အဲ့တော့တို့စေတနာကဟိုနှစ်ဖက်ပိုင်တယ်နော် နှစ်ဖက်ပိုင်နှစ်ဖက်ပိုင်ကိုမကောင်းတဲ့ဘက်ကိုလည်းဟိုရောက်လို့သိရောက်လို့ချင်းလိုက်ပြီးတော့တွန်းပေးမှာနော်အေးဟိုညင်ဘက်ကိုလည်းတွန်းပေးမှာနော်တို့ဒီကောင်းတဲ့ဘက်ဖြစ်တဲ့ညာဘက်ကြတော့လေလိုက်တွန်းမှာနော်နှစ်ဖက်နှစ်ဖက်အဲ့တော့စေရနာကိုသုံးတတ်မှကိုပိုင်ဖြစ်မနော်ကိုမသုံးတတ်ညင်ခိုင်ခံရမယ်ဟုတ်ကလားဗျာဟင်မှန်ပါတယ်ဗျာတဘောပေါ်လောက်ပါတယ်နော်ဟင်ဗမာလူပြောတာဗမာတွေတော့နားလေလောက်ပါနားလေရလားဘူးဟင် အဖိုးတိုက်နေရမှာပေါ့ဗျာအခုတော့နားလဲပါလားဗျာမေ့ရင်မေ့တော့လားဟောဗျာပေါ်ဒီနားရင်ကိုမေ့ပလားဗျာအခုတော့နားလဲပါလားဗျာရွာမမရောက်သေးဘူးမေ့ဗျာကြည့်ပါဦးနော်ဟင်ဒါစေတနာပြောတာနော်တိုးတော်တာတိုက်တွန်းတာအဲ့ဒါစေတနာပဲဟင်ကိုကြံစီတဲ့အကြံစီကိုပြောမဲ့ဟာလေးကိုလုံးမဲ့ဟာလေးအောင်မအောင်မြင်အောင်မြင်အောင်မကြီးထွားကြီးထွားအောင်အဲ့ဒါနှိုးတော်တာတိုက်တွန်းတာစေတနာတော်ပါပြီ အဲ့ဒီစီထဲမှာကောင်းတဲ့ဘက်လည်းသူတို့ဟိုနှိုးတော်လိမ့်မယ်ဆိုးတဲ့ဘက်လည်းနှိုးတော်လိမ့်မယ်ဟုတ်ကလားလားတို့ဒီတော့ဖြင့်ကောင်းတာလုပ်မယ်လို့ပြောလို့ပေါ့လေလုံးမလုံးတော့မသိဘူးပေါ့ဟင်ကောင်းတာလုပ်မယ်ပြောတော့တို့ကကောင်းတဲ့ဘက်ပဲဟိုဟာလူသွားလမ်းပြောရမှာပေါ့ဟုတ်ကလားဟုတ်တာဟိုလူသွားလမ်းဟိုသွားမလို့ဝင်လာတာလားမှန်ပါတယ်ဗျာမှန်ပါတယ်ညာပါလားဗျာဟင်မျက်စိလဲသွားပဲနဲ့လုံးမလုံးဘူးဟင် နော်တော်နေမျက်စိလဲသွားဘယ်နဲ့လုံးတို့ပြလူသွားလမ်းသွားမှာဟင်ဟုတ်နော်အဲ့မှာဘုံလမ်းသွားတော့ဘူးတို့လူသွားလမ်းသွားမလို့ဘလို့အဲ့မှာဟင်အဲ့တော့စေရနာစေရနာလို့ဆိုတိုက်တွန်းတာစေရနာအဲ့ဒီစေရနာမှာတို့ခုဒီကောင်းမှုလုပ်တဲ့နေရာမှာလဲမလုံမီကြံပြီးတဲ့ချိန်မဖြစ်ဘူးလုံမယ်လို့ဖုံးဖြတ်တဲ့ချိန်ကသာမနောကဖုံးသွားလာကြံလားမလာခြင်းမနောကကုတုရပြီ လုပ်မယ်လို့ဆုံးဖြတ်တဲ့အချိန်ရပြီဟင်အောင်တော့အောင်သွားပြီဟင်ဒီကနေလုံဟေလို့မိသားစုချင်းပြောလိုက်ရင်အမှန်ပါနှစ်ပိုင်းခင်းတယ်ဒီကနေထားပြီးတော့ဟိုဘာတော့ကိုလုတ်ချင်တဲ့ကောင်းမှုရဲ့ဝတ္ထုပစ္စည်းကိုရှာဖွေလိုက်ပြီဟုတ်လက်တွေ့လုပ်လိုက်လာဖို့တော့မလိုပါဘူးပြီးနေပြီတုံပိုင်းလုံးပါသွားတယ်နော်အမှန်ပါလာချင်းလားမလာချင်းနေပြီးသွားပြီအမှန်ပါဟင်ဟို သူ့ဟာလားဟိုနှိုးတော်ရေးသမားအောင်မြင်သွားပြီတင်တယ်လာဆုံးကြည့်သူလိုက်ပို့လိုက်ပြီအောင်မြင်သွားပြီဟုတ်နော်ကောင်းတဲ့ရောက်ဟင်ကာဟောမနောရဲ့ဝတိရဲ့ကာယရဲ့ဆိုတော့လမ်းဆုံးရောက်ပြီမဟုတ်ဘူးလားမှန်ပါတယ်ခင်ဗျာကံဆုံးသွားပြီကံမြောက်သွားပြီဟင်ဟင်ဒီလာခြင်းလားမလာခြင်းလူလူခွင့်ကြုံကြုံမကြုံကြုံပြီးသွားပြီဟုတ်နော်သီရဏသီရဏအဲ့ဟင်ဒီကနေပြီးအဲ့ဒါကြီးတခါတည်းကဟိုတို့ဘာတော့ ကိုမှန်းတဲ့နေရာမရောက်မချင်းကိုတွေ့ကျင်တဲ့ကိုတော်ကြီးမတွေ့မချင်းဟူရာဖာရာနဲ့ပုဂ္ဂလဟင်တခါတည်းဟိုဘာလို့ကာဘောတင်လိုက်ကြချလိုက်ကြအဲဗျာရောင်ကိုခတ်လို့နေမှာရဟုတ်တယ်နဲ့အဲဒီကနေအခုရေစဲမချမီအတွင်ဟာလာရှိပါခဲ့လားရှိပါပုပ္ပပြီးတယ်မှာရေစဲချမဲ့အချိန်အလဲပိုင်းဟုတ်နော်ရေစဲချပြီးဟိုဘက်က ပြန်ပြီးအာယုံပြုတ်တိုင်းအဲ့ဒါမသေးမချင်းအာယုံပြုတ်နိုင်ပြီအဲ့ဒါအပရာဆိုရသုံးပိုင်းနော်သုံးစစ်ချိုးနော်ဘုဒ္ဓိုက်တို့မြည်ပဲနဲ့ဆိုရင်တော့သုံးစစ်ဟိုသုံးစစ်ပါတယ်မြည်ပဲလို့ပေါ့စေရနာသုံးစစ်ချိုးသုံးစစ်ချိုးရှင်းနော်စေရနာအရှိပိုင်းမှာနာတော့အဖြစ်တို့တန်ရင်ပါတတ်နော်ကင်းရလားကင်းပါဘူးဟင် တောကဝင်နေတွေကတန်းကြီးရောက်မှာဗျာဟင်ဘာကြီးဘလောက်လှူခြင်းနဲ့ဘာဒီလောက်လှူရတာအားမရဘူးမနှင်းနဲ့ဆိုရင်ဘယ်နဲ့တော့တန်းကြီးပါမှာပဲနော်ဟင်လောဘကြီးသလောက်တောကလာမှာတောကဘသူမှမလိုချင်ဘူးတို့ဆိုလောဘမပင်နိုင်တော့ပါမှာပဲခင်ဗျားတို့တောကလိုချင်သူဘလောက်ရှိတော့ ရှိပါပြီတော့ဗျာသို့တော်သူကတော့ဟိုလောဘဝင်ရင်သူကနောက်ကဟိုခြေအားထလိုက်မှာပဲတင်ပါဟင်ဟုတ်ကလားဗျာလောဘကြီးတော့တော့ကကြီးမယ်အလှလောဘကြီးရင်အလှတော့ကကြီးမှာပဲခင်ဗျားတို့ဟင်ကင်းနိုင်မှာမလားကင်းနိုင်ပါဘူးဟင်စေရနာရှင်ပိုင်းကောင်းခဲတယ်နော်ဟင်အခုတိုက်အဲ့ဒီနေရာတတိပါမပါအခုတိုက်စီအစီပိုင်းစေရနာမှာတတိပါမပါ ဘုံညီတိုင်းအဖို့လုံးလာခဲ့သလားညာနဲ့ရှင်လုတ်ခဲ့သလားအဖို့တိုက်ရညာနဲ့ရှင်လုတ်ပါတယ်ခင်ဗျာဥပမလားဗျာယုံပေါင်းဗျာအာမေဆရာတော်ဘုရားကြီးလာမယ်ဆိုကြတဲ့ကဒီစိတ်ကပြတ်သားမိတာပါခင်ဗျာဟုတ်ပါဘူးဗျအဲ့ဒီကိုကိုပစ္စည်းတွေကိုဟိုရှာတုံးခွေတုံးကဟိုတင်တုံးချတုံးကဒီလာတုံးကအဲ့ဒီအထိအာသေနာရှိပိုင်းလေမှန်ပါဗျ အဲ့ဒီနေရာမှာပဲနေတော့ဟိုတို့လူလန်းကနေဝင်လာသလားဟိုပုံလန်းကဝင်လာသလားဘုရားရှင်နဲ့စိတ်ကလေးကတော့ပါလာပါဘုကလားဗျာအဲနင်းနေဖေရကရှိလေးပေါ်လာဟင်အဲ့ဒီနေရာတော့လောဘနေပါဗျာဟုတ်ကလားဗျာဟင်လောဘဒီအကုသိုလ်နော်မှန်ပါပါဟင်အဖြစ်ရှိသည်လောဘကနိကတ်ဝတ္တတအတိပြောတာမှန်ပါတယ်သူ့ညိသူ့ဇွဲနေမှာပေါ့မှန်ပါဗျာဟင်ညိတဲ့နေရာဆွဲတတ်တဲ့မြို့ကိုဥပါဒနာပြည့်စရာဘောကိုမှန်ပါဟုတ်ကလားဟင် ဒီပါဘူးသူတို့ဒီပိုင်းကောင်းကြီးအလေပိုင်းနဲ့ရည်ရချနေတဲ့ချိန်တို့ရည်ရချတင်မှန်းကတော့ခဏခဏပြောဘူးသားပါလားဟိုနားယူဝနေတော့ပါပြီဒီပါကြောင့်ရည်ရချတယ်ဆိုတာဟင်အလေပိုင်းရောဘယ်နဲ့တို့လူလန်းကဝင်သလားဟုတ်ဘုံလန်းကဝင်သလားဘုံလန်းကဝင်ပါဘုံလန်းကပဲလားဟင်တို့ရင်းတဲ့စိတ်ကလေးနဲ့ အာယုပြုပြီးတော့ရှားတဲ့အတွက်နည်းနည်းတော့လောဘလေးပါသေးတယ်ဆိုဟောဗျာအဲဒါဒီလေဘုံနာနေကြဒီလေဘုံနာနေကြကဲဘုံနာနေကြကဲအပိတရဲ့တော့ကျွတ်တော့ဘယ်တော့မှကျုပ်ပါလေအပီးကဘယ်တော့တတ်မှာတော့ကိုရရေချပြီးရင်ကျွတ်ပါဟုတ်ကလားဗျဟုတ်ပါတယ်ဟင်အဲအဲဒီမှာဟိုစပြီးဆောင်ရွက်ချိန်ကစပြီးအင်းတို့ဟာလားဗျဟင်စပြီးဆောင်ရွက်ချိန်ကစပြီးတို့ဒီလာတဲ့အရှိပိုင်းမှာလည်းပဲဟုတ်ပါဗျခုနပြောတဲ့ ဒေါကတွေလောဘတွေနိုင်ခြင်းနဲ့လာမနော်အဲ့ဒါပါလာပါဟင်အဲ့ဒါဒီကခုနပြောတဲ့သိခဲမှာဖြတ်သွားဖြတ်လာကြည့်မနေနိုင်ဘူးလားတချို့ဟိုအစွဲကြီးကြီးသလိုသိသေးသလိုဒီမှာအမဲခွက်တွေမကြိုက်ဘူးလားဒီကြိုက်မှာပဲဒီသိချတဲ့ချိန်လေပြောတာပြောတာပါဗျာတို့ငငယ်တော့ငါဖြစ်တတ်တာဟိုလူကလူကြားလေကြောက်ထောက်ဘူးဗျာဟင်လူသားလည်းဟိုအတန်တော်ဆွဲရတာမဟုတ်ဘူးတို့နာမည်များခေါ်ရင်တခါလဲခေါင်းကြီးကိုပုတ်လောက်ကြီးသွားတာဟင်အဲ့တော့စစ်ထားဗျ ဟင်အဲတော့ရည်သက်ချခိုင်းတော့အတို့အမေကရည်သက်ချခိုင်းတယ်သူကရည်သက်တာတစ်ဖက်ကချနေတာတစ်ဖက်ကကြည်ကြည်မအောင်နိုင်ပါမလားလာသေးတယ်ဗျဟင်အဖို့တိုက်ကောမရှိသေးလားလို့ဟာတရားရှိပါတယ်ခင်ဗျဟုတ်ကလားဟင်ဒေါ်နီကိုရိုကြီးကဘယ်နှဆုံးမှမသိဘူးဒေါ်နီဘယ်နှကျောင်းငါကြီးကနေညာနေမြန်မာကတောက်တောက်တောက်တောက်တောက်လို့ဒေါ်နီပြန်ရုပ်လိုက်တောက်တောက်တောက်တောက်လို့လိုက်လာသေးလားဟုတ်ဟင်ရှိပါတယ်ခင်ဗျအဲ့လိုပါ နှုတ်ပြပြောတော့အေးအောင်ရည်ပဲချတာကိုလွတ်သွားရင်ထင်းရင်လွတ်သွားရင်ထင်းရင်ပါပဲဟုတ်ဗျာဟုတ်ကလားဗျာဟင်ပေါ်တော့ပြောတော့ဒုက္ခကင်းအောင်လို့ရည်သက်ချတာဆိုဟင်ဟုတ်လားဗျာပြီးတော့ရင်တော့ဓာတ်ပုံလေးရိုက်တယ်လို့ပါပဲဆရာပြီးတော့ပြီဟုတ်ပါပြီးတော့အေးအဲ့တော့အဲ့ဒီဓာတ်ပုံကဘယ်နဲ့တို့ဟောဟာလားအချိုးသားကြာကြာနာနာနဲ့ပုံကုန်းပုံနှံလားကပူးကယိုးလားခေါင်းလောက်ပါလောက်ထိုးရမီဒီပူဟင် အဲ့တော့အဲ့ဒီကရှေ့ပိုင်းနဲ့အလယ်ပိုင်းမကောင်းရင်ပြန်သင်လာတိုင်းအဲ့ဒါတွေပြန်မပေါ်နိုင်ဘူးလားပေါ်မနော်ပေါ်မှာပဲပေါ်ရင်ပြီးရင်အဲ့ဒါအာယုံပြုရင်တို့ပဲနေတော့ဟိလူလန်းသွားမလားပုံလန်းသွားမလားဟုတ်ကလားဗျဟင်ဟုတ်ကလားဗျဘိုးတိုက် ဘိုးတိုက်ပြန်မယ်လားလက်ညှိုးထိုးပြနေတာဟင်ဘိုးတိုက်တို့ပြန်မယ်လားလက်ညှိုးဟိုဟိုရွှေဘူကဘာလို့တဏှာကြုံနေပြန်မယ်လားပေါ့လေဟင်တဏှာကြုံနေတဲ့ဟိုဂုံတူးလေးလေးထဲဦးမှာဟိုဟင်ရွှေဘူကတဏှာကြုံနေပြန်မယ်လားဟဲ့လားဟုတ်နော်ဟင်ရှက်ဘူးလားဗျာလူကြပြောရတာဟုတ်ကလားဗျာရှက်ပြင်းပေါ့ဗျာဟင်ဟင်အဲဒီမှာတို့ရှိသေးဗျာဟိုပြောလိပြောထားရှိတာလား ခါသုံးကောင်တကောင်ကောင်ဖမ်းတယ်ဒီစကားကိုအများကပြောတတ်တယ်ဟင်အဲ့ဒီမှာမြို့ဖမ်းတဲ့ခါကတမျိုးတိုးပန်းခါကတမျိုးဟုတ်ကလားဗျဒီမှာအလှပန်းခါကတမျိုးခါသုံးမျိုးရှိတယ်ကြာအဲ့ဒီမှာတို့မျိုးကတော့ဗာပြောတော့တို့စေရနာကတူကြီးတွေရှင်းမှာတော့ဖြင့်မိသားစုကဒါဒါဒါလုတ်ခင်တယ်ဆိုလို့နောက်ကနေပြီးတော့ဟိုမလွှဲတာလို့ကောင်းခြင်းမရတာစီမံပါဘူး ဟင်ဟင်ဟိုမိသားစုမတွန်းနိုင်လို့လားသေနာပါလားပါဘူးဟင်အဲလုံးတဲ့ချိန်ချမှရှိပြီးတော့ပီတိတွေတောနာတာတွေပြီးပြီးသေနာပါတာလည်းရှိတယ်ဟင်ဒီနာဖြစ်လာတာဒါလည်းရှိတယ်။ဒါပြီးအဲ့ဒီတော့ကတော့လုံတော့ကတော့ပီတိနဲ့သောမနာတနဲ့ပေါ်ပြနောက်ကုန်သွားပြီဟိုပဲဟိုဘာတော့လာပြီးဟိုဆိုင်လာသွင်းလာကဟိုမတန်တဆသေးပြဟိုဆယ်သိန်းတန်မဲ့ဟာလေးကိုသူ့အရေးကြီးလို့တဲ့ဗျာ၅သိန်းနဲ့လာပြီးတော့သွင်းလာ။အေးအဲ့ဒီကငွေရလဲလဲလွန်သွားပြီလှူလိုက်ပြီ။ သူလိုက်မိလို့ပေါ့ကွာမလူခေါ်တာငါရပါလာနိုင်ဘူးလားထိုးတိုက်ပါနော်စစ်တပ်တဲ့အလေးထားဟုတ်ကလားပါဗျာဒုက္ခမှန်းပြောတာပါဗျာရွှေဘူးလားမကြည့်ဘူးပါဘူးဟင်ဟင်အပရာဖိရနာဟင်จิตတာနော်จิตတာဖေးတာလေဟင်အဲ့ဒီမှာဖိရနာ၃ပိုင်းွယ် စေရနာသုံးပိုင်းမှာအဲ့ဒီအလယ်ပိုင်းတော့ကောင်းတယ်ခြေပိုင်းကလည်းဟိုမိသားစုလိုက်ရလို့ကောင်းတယ်နောက်ပိုင်းမှာလည်းပြက်တယ်အဲ့ဒီပုဂ္ဂိုလ်ကိုသူဘဝကိုသုံးပိုင်းပိုင်းမှာမှန်ပါဗျာလူမှန်တိတတ်တဲ့အချိန်ကသာပြီးတော့အိမ်တော်မကြခင်ကိုရုကိုချုံမဖြစ်ခင်တပိုင်းမှန်ပါမှန်ပါကိုရုကိုချုံဖြစ်တဲ့အချိန်တပိုင်းအဲ့ဒီကနေအသက်ကြီးသွားလို့တာသမီကိုပြန်ခေါ်ရတာကတပိုင်းသုံးပိုင်းရှိတယ် စေတနာမှာ၃ပိုင်းရှိတယ်ထိုးတိုက်တို့လည်း၃ပိုင်းရှိတယ်၃ကျိုး၃ကျိုးကိုတို့ဟုတ်တယ်နဲ့မှန်ပါတယ်၃ကျိုးလားဟင်ဟင်ရှေ့ကတော့မကောင်းခဲ့ဘူးရှေ့ပိုင်းစေတနာမကောင်းခဲ့တဲ့ပုဂ္ဂိုလ်ကဖင်းဖင်းရဲရဲနဲ့ဒီဝါစာတတ်တယ်ဟင်အလေပိုင်းကြမှာလာကောင်းတာကြတော့ကိုရုကိုချွန်ကြမှာတိုးတက်တယ်ဟင်ဒီကနေပြီးတော့ကိုအရွယ်မရှိတော့လို့ ဟိုဘာတို့သမီးနဲ့နေတမက်အလေးရပြီဟင်ဟင်ဟိုတားနဲ့နေချွေးမအလေးရပြီအဲ့ခါကျကိုယ့်နဲ့ကိုယ်ချီဟုတ်သေးလို့လားအဲ့ဒီချိန်ကျတော့ဟိုသူတို့ကကိုယ်ပြစ်ထားလို့ဟောနောက်ပိုင်းကျခင်းရမနော်ဒါအလဲပိုင်းတစ်ခုကောင်းတဲ့ကုသိုလ်ရှင်အလဲပိုင်းတစ်ခုတည်းကောင်းတဲ့ကုသိုလ်ရှင်ဟုတ်နော်ရှေ့ပိုင်းကတော့တိတ်ပြီးထက်ထက်တန်တာမဲ့လှုပ်တဲ့အချိန်မှာကိုထင်းတယ်လို့မဟုတ်လို့ပြတ်သွားနောက်ပိုင်းလည်းတွေးလိုက်တိုင်းကြက်တယ် ဒါကြရှိပိုင်းတစ်ခုကောင်းတာဖြစ်နော်အဲ့ဒါကြဟောလူဘဝရောက်လာတဲ့တတိသားသမီးဟုတ်တယ်နော်တတိသားသမီးဖြစ်မယ်ရှိပိုင်းသိတယ်နာကလေကိုရူးကိုချုံဖြစ်တဲ့ဘဝကြအဖေသဘောမတူလို့အမေသဘောမတူလို့ဟိုဆုံးလို့ချင်းနောင်မေးမြန်းခြင်းသိခံပါနဲ့ဟင်ဟင်မလာနိုင်ဘူးလားအမွေပြတ်နဲ့အဲ့ဒီခါကြကိုရူးကိုချုံအဲ့ဒီခါကြဆင်းရဲတာဟိုသာသမီခူတဲ့နေရာထိဆင်းရဲမယ်နော် ဟင်နောက်ပိုင်းရှိလည်းမကောင်းဘူးအလဲလည်းမကောင်းဘူးနောက်ပြန်စဉ်းစားတော့တွေးလိုက်တိုင်းတွေးလိုက်တိုင်းပီတိနဲ့ဒီကုသိုလ်လေးကိုသွားပြီးတော့ဖြစ်နေတယ်အဲ့ဒါနောက်ပိုင်းနောက်ခါသုံးကောင်အဲ့ဒါနောက်ခါမှန်ပါဗျာဟင်အဲ့ဒီကြကြကောင်းပါပြီအဲ့ဒါကြတော့ဖင်းရဲတာအိမ်မှာလည်းမွေးရတယ်ကိုရုကိုချုံတော့ရတယ်ဖင်းရဲတယ်သို့တော့ကိုသားသမီးထဲမှာကိုကိုလှုပ်ကြွေးမဲ့သားသမီးပါလာပြီအဲ့ဒီခါကျမှချမ်းသာတာလည်းရှိတယ်မှန်ပါဗျာဟင်ဟင် တို့ရွှေဘူမှာအဲ့ဒီသုံးပြလုံးဟိုချောကျော်ဇင်းလုံးကျော်ဘယ်လောက်ပါတော့ပါခဲ့ပါဗျာပါခဲ့ပါတဲ့တကုံစင်းကောက်ကျူးမှာဟင်သူတို့ဟာလာဟိုနောက်ကသူတို့ဒီကုသိုလ်ရအောင်လုပ်ခဲ့တော့ငါဟာဟိုဘူဟာလာပုံချမ်းပုံကြည့်လိုက်ရတယ်ဟင်ခေါင်းတောင်းချစ်ကြည့်လိုက်ရင်ဟင်เป็นอะไรรู้ตุ้มน่ะนี่เราเราพูดได้ย่อสุดก็หืมทำยังไงครับเป็นรู้รู้เป็นองค์เจ้าเราเป็นรู้รู้ตะคู่เป็นรู้รู้พูดได้กระตาปีตะของเส้นก็เรียนไม่หนึ่ง စင်းလုံးချော်ခဲ့ပါတယ်ဗျာချော်ခဲ့ပါတယ်ဟင်သူကတော့ချွင်းတတ်ပါတယ်ဟုတ်ကလားဗျာဖြစ်တတ်တာနော်ဒါသီရဏ၃ပိုင်းနဲ့ရွယ်၃ပိုင်းကိုခွဲပြတာဟင်ဟင်ဟိုအရင်တုန်းကတော့မှားခဲ့ကြပြီးပါပြီပြန်ပြင်လို့မရတော့ပါဘူးအခုကခုမှစမလို့ဟာမို့ပြင်သိရင်ပြင်ရအောင်လို့ဒီကနေ့ပြောထားတာဟုတ်တယ်နော်ဟုတ်ပါပါဟင်ပြင်သိခြင်းလို့ပြောထားတာ၃ပိုင်းလုံး၃ပိုင်းလုံး ဟုတ်ကလားမှန်ပါဗျာအဲ့ဒီမှာဒါကသူကောင်းမှုလုပ်တဲ့နေရာခါသုံးကောင်နော်မှန်ပါဗျာအဲ့တော့မြို့သားကတော့ဘယ်လိုခွဲလိုက်တုံးတို့ရန်ကုန်တုံးကကြားခဲ့ဘူးလားပေါ့ဟိုအရွယ်သုံးမတပါးပါးကိုဟိုကြီးပွားတာညတယ်ကွာအဲ့ဒီများလုံးလေးတို့စုထားရမှာဟိုဟို ကြီးတော့တို့ကြီးတာလေးရတာလားဆိုတာဟင် သူကဟိုတချို့ကဟိုပထမအရွယ်မှာလုတ်ကန်ကောင်းတာရှိတယ်လေတချို့ကဒုတိယအရွယ်မှာလေတတိယအရွယ်မှာလေကိုလုံနိုင်တုံးလေးကိုကသာစုပြီးတော့ကိုကိုရတဲ့ခွင့်ရေးပေါ်ပြဒီသုံးပိုင်းတစ်ပိုင်းပိုင်းအောင်မြင်တဲ့အချိန်လေးကိုအဲ့ဒီအခါလေးကိုခါကောင်းယူပြီးတော့ဟိုတေဂန်ကြီးအတွက်ရိတ်ခါယူတာမှန်ပါဗျာဒါကဟိုတို့ရန်ကုန်ကယူတဲ့ခါခါသုံးကောင်ကအရွယ်သုံးပါးနဲ့သူကအဲ့လိုဟိုအကျိုးပေးတဲ့အရွယ်ကိုသူကကုတ်စုတပေါ်ဗျာမှန်ပါဗျာအဲ့ဒါမျိုးသားသုံးတဲ့ခါသုံးကောင် ဟုတ်ကလားဗျတို့တော့ကတော့ဟုတ်ပေါင်းညဟင်ခါသုံးကောင်တကောင်ဖမ်းဆိုတို့ဟာလားတင်းကြံဆိုရင်၃ရက်ထင်တယ်ဟင်ဟိုအကျိုးတို့နှစ်သားတို့ပယ်လိုက်ရင်လေ၃ရက်မှာအဲ့ဒါကိုအခါကြီးရက်ကြီးလို့တို့စာကသုံးတာဟုတ်ဗျ၃ရက်ကိုခါသုံးကောင်တကောင်ကောင်ဖမ်းဆိုအကြံနေကြရင်အိမ်ရှိလူကုန်ညာတခါတည်းကို အိမ်မှာခွေးကသမကြရင်ဘူးဗျခါဖမ်းတာတဲ့ဟင်ဟင် ဟိုဝါဆိုလဲဒီလိုပဲလေဟိုလာပြင်းနေဆိုရင်တခါတည်းကိုအိမ်ရှိလူကုန်များတည်င်းကျိုးဆိုလဲအဲ့ဒီခါကြီးသုံးရမှာဟောလာပြင်းနေအိမ်ရှိလူကုန်များအဲ့ဒါတော့ခါဖန်နာတယ်ဗျဟင်ဟင်အကုန်လုံးတို့ဟိုကြောင်းသွားတာပြောတာသူတို့ခါကဟင်ဟင်အဲ့ဒါကတော့ဖန်နဲ့ခါဟင်ယူဖန်တဲ့ခါကခုနကຢာတုံးလေးလှုပ်ထားတာပြောတာဟုတ်ကလားဟင်တို့ဒီအတူဖန်တဲ့ခါကတော့ခုနကအခါ သုံးကြိမ်သုံးပိုင်းဟာအခါသုံးခါမဟုတ်ဘူးလားအဲ့ဒီသုံးခါလို့တနေ့တော့ဘုရားရဲ့သုံးကောင်ဖမ်းမလားလက်မမီလို့ချင်နိုင်လိုက်နိုင်တကောင်နဲ့ဖမ်းမလားလောဘလေးတော့ရှိပါတယ်ဗျာဒီဟုတ်ကလားဟင်သုံးပါးကလုံးဖမ်းနေတာပဲတော်တော့ဟိုမမိဒီမမိနဲ့အကုန်လုံးလွတ်မလားဘယ်လိုတော့ဟိုမမိဒီမမိနဲ့များဖြစ်နေမလားဟင်တို့ဟိုလိုဟိုဟာလည်းမမိဒီဟာလည်းမမိဖိုးတိုက်ကြီးသုံးကောင်လုံးများလွတ်နေပဲနေတော့မိသလားပါ မာမိဘလောက်ပါဗျာတဲ့ပုဂ္ဂလာဗျာဟင်ဟုတ်ပါမလားဗျာဟင်ခါသုံးကောင်တကောင်ကောင်ဖန့်ဆိုတာအဲ့ဒါပြောတာဟင်မမီလားတို့ဒီတော့သိတယ်လားသုံးပိုင်းနော်အဲ့ဒါနဲ့ဖမ်းရမှာအဲ့တော့ရှိပဲပိုင်းတော့ကလည်းသူ့တော့ကကင်းကြီးကွအနေနဲ့ကခုနကတန်းကျင်ကတော့ဝင်မှာရှိတတိတတိလွတ်ရင်တန်းကျင်ကချက်ချင်းဝင်တာတတိလွတ်ရင်ဟိုတန်းကျင်ဝင်လာတဲ့ပညာတိကချက်ချင်းသွားတာ ဟုတ်နော်တတိရှိရင်ညာကိုသွားမယ်ညာသွားမှပညာတိကိုသွားမှာနော်ဟုတ်ကလားဗျာဟင်အဲ့တော့တို့အဲ့ဒီဘက်ပိုင်းကမစင်ကြဲတဲ့အတွက်ဒီမှာယူသက်ချတော့ဒီနေရာကအလဲပိုင်းကနေဖန်ခိုင်းတာဟင်အလဲပိုင်းကနေဖန်ခိုင်းတာဟုတ်ကလားဒီကနေဖန်ရမှာနော်ဟင်ဒီကနေဖန်ရမှာဒီကနေဖန်ရမှာဒီမှာအလဲပိုင်းမှာအဖန်မတက်ရင်ခင်ဗျားတို့ခါကုန်လွတ်မယ်မှန်ပါမှန်ပါဟင် အဲဒီမှာတို့ဓာညင်ကအကုသူပဲသွားမှာနော်ဘုရားတို့ခုနကအကုသူ14လုံးနဲ့ပြောပြီးပြီဟင်ဟိုလူညာကတောပနာတိတ်တိတ်ဆိုတဲ့ဟိုကောင်းတဲ့ဘက်ကိုသွားမှာနော်ပြောပြီနော်ဟုတ်ကလားအမှန်ပါဗျာအဲ့တော့ဒီအကုသူကဟိုဖြစ်လာခဲ့ရင်တို့သာလို့ပြောတာပေါ့ဒီရှိပိုင်းကလုံတုံးကဒေါကရှိလာမယ်လောဘရှိလာမယ်ဟုတ်ကလားဗျဟေးရှိလာမယ် ဟုတ်ကလားတို့ဒီရည်သက်ချနေတဲ့အချိန်မှာလဲစိတ်ကနာမငြိမ်တဲ့အတွက်လောဘရှိရင်ရှိမယ်ဒုက္ခရှိရင်ရှိမယ်သုံးကိုစိတ်တွေပြန်ရင်ပြန်နေမယ်ရှိမှာနော်ရှိလို့တွေးတဲ့အခါကိုဒီအာကုသိပေါ်လာရင်သူ့ကြတတိနဲ့ပြန်ဖြစ်ပြီးပါတဲ့မှန်ပါဗျာကံငြိမ်ကြောင့်ဖြစ်တဲ့အကုသိုလ်ကိုတတိနဲ့ပြန်ဖြောက်ပေးပါဟင်မှန်ပါဗျာတို့တမပဒံ၄ပါးဆိုတာသာတဲ့ပါပါလေဟင်ဟုတ်ကလားဖြစ်ခဲ့ပြီးတဲ့အကုသိုလ်ကိုကြံတွေးရအောင်ဟင်ပေါ်ပြန်ပြရမယ် မဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်တတိနဲ့တားပါဟုတ်နော်အပရသေဒနာမှာအပရသေဒနာမှာတွေးမိလို့လားအဲ့ဒါဒီပေါ်လာရင်တတိနဲ့ပြန်ပြီးတော့ဖြတ်ပြီးပါဟင်အဲမွေးမထားပါနဲ့ဟုတ်ကလားမွေးရဘူးနော်ဖြတ်တာတကယ်လို့တို့ရှင်းပိုင်းတော့ကလည်းအမှန်မလွတ်နဲ့ကောင်းခဲ့တယ်နော်ခုနကပညာတိကပြောတာဒီဘာမှဝင်ခွင့်မရအောင်ပေါ့ဟင်မြင်မြင်တာနဲ့ပြရမယ်ကြားကြားတာနဲ့ပြရမယ် ပြီးတက်တနိုင်တဲ့မြင်တဲ့နေရာရဲ့ဟိုကအဖင်းတိုက်ခိုက်မှုနဲ့ဒီကမျက်စိခါရမှုနဲ့သူတို့ရဲ့ဖြစ်ပျက်ကိုမြင်အောင်ကြည့်နိုင်ဖို့ကောင်းဟုတ်နော်ဟင်းကြားလည်းဒီတိုင်းနာလည်းဒီတိုင်းသားလည်းဒီတိုင်းထိလည်းဒီတိုင်းအဲ့ဒီရုံးနှစ်ခုတိုက်ခိုက်ရင်နှစ်ဖက်လုံးပြတ်ပါပေါ့ပုတ်ရှိပြီးနှလုံးထူတာနဲ့ဘာမှမထူဘူးဟင်ဟင်ဖုတ်တိုက်ပြောမှာပါဗျာဟင်တခါတည်းဟိုအစင်းနဲ့မျက်လုံးနဲ့တိုက်ခိုက်ချကြတာဟင်ဒါအခုအားမရလို့မျက်မှန်ကြီးတောင်တက် ဟင်ပြက်သလားမပြက်ဘူးလားဟင်အဖိုးတိုက်ကတော့အလှဆင်တာမျိုးမပါပါဗျာမျက်စိမွဲလို့ပါဗျာဟုတ်ကလားဗျာဟင်ဘယ်ဟာဖြစ်ဖြစ်တိုက်ခိုက်ရင်ပြက်နေတာကြီးတဲ့ပဲဟင်သူကဖြစ်ပြက်မမြင်လို့ဟင်အဖြစ်ပြက်ကမြန်လုံးလို့မသိတာဟင်တစ်ဖက်ကငကတိ6000လုံးနဲ့သူကပြက်ပွားနေတာဟုတ်ကဲ့မြန်လုံးလို့တို့မသိတာနော်ဖြစ်ပြက်မြင်နိုင်ရင်တော့ခေါင်းအဲမမြင်နိုင်သည့်တိုင်အောင်တို့အတွေးထဲမှာရင်း ခုနကဟိုတို့အာယုမာရာလေးတွေပေါ်လာရင်တတိနဲ့ဖြတ်ပြလိုက်ပါဟုတ်နော်တကယ်လို့ကောင်းတာလေးပီတိဖြစ်စရာလေးကုသိုလ်ဖြစ်စရာလေးပေါ်လာရင်တော့ပွားတဲ့ပွားအောင်လုပ်ပေးပါလေမှန်ပါမဖြစ်သေးတဲ့ကုသိုလ်ကိုဖြစ်အောင်လုပ်ပေးပါဖြစ်ပြီးသားကုသိုလ်ကိုပွားတဲ့ပွားပေးပါတဲ့မှန်ပါဟုတ်နော်ဘာသာတာဟိုလူညာကိုများများရောက်အောင်စုရမှာမဟုတ်ဘူးလားလူဖြစ်တုံးလေးလူညာများများစုစီခြင်းလို့ ဘုရားကအဲ့ဒီတမ္မပဒံ၄ပါးကိုဟောထားတာဟင်ဖြစ်ပြီးသားကုသိုလ်ကြတော့ပွားတယ်ပွားပါတဲ့ဟင်အဲ့တော့တို့အခုဒီဘာတော့လာလူတဲ့ဟိုရွှေဘိုးအုပ်စုတွေဆိုပါတော့အခုလာလူတော့ဟိုသိလဲပင်ပန်းတယ်အဲပြောရဆိုတာလည်းမိသားစုနဲ့ပါမှာပဲဒီမှာလည်းပြောရမှာပဲဟုတ်ကလားပြီးတော့ကိုဒီလေးရောက်လောက်ရတဲ့တော့ပင်ပန်းမှာပဲအဲတော့ခုဒီမှာလုတ်တဲ့ ဟိုဘယ်လိုခေါ်မလို့အရှိပိုင်းနဲ့အလယ်ပိုင်းတင်တော့ဘုရေသက်ချမှအလယ်ပိုင်းကိုဟင်အဲ့ဒီအတွင်းမှာပင်ပန်းရင်ပင်ပန်းမယ်ခင်းရဲခြင်းခင်းရဲမယ်ဟုတ်ကလားဗျာဒီအလယ်ပိုင်းမှာလေရှိမှာပဲအဲ့ဒါလေးကိုဟိုအပရသေနာကြတော့အကောင်းပါအောင်သူကစုမှာပါတာမှန်ရှုရမှာတင်ကြမှန်ဟင်ဖြစ်ပြီးပြတ်သွားတာကိုမြင်အောင်ရှုမဆွဲမကြံရအောင်ဗျမှန်ပါဗျာဟင်အဲ့လိုရှုနိုင်လို့ရှိရင်တို့ဒီကနေ့ အခုလှုပ်တော့မဲ့ကုသိုလ်ကဖယ်သိမ့်ကုန်နေထားဟင်ကြားတာပေါ့ဗျာဟုံးဖို့တော့မသိဘူးရွှေဘူကသူကဟိုဘာတို့ဝေပုံလေးပါဆိုတော့ဟိုနေဟာဒီဟိုဘာဗျာဓာပေါက်ကြီးပါတယ်နော်ဓာပေါက်ကြက်သားဓာပေါက်တယ်နော်ဟင်ဟဲ့ဟိုနေဒီပါလားဝေပုံလို့ဘာတို့ပါလားဒီဟိုကလေးကမကြံခွဲမကြံခေါ်ခဲ့နော်ဟင် ဟင်အိုးချင်းချောင်းတို့ကြောင်းကြီးတို့လည်းလက်တို့လိုက်သမှာခလေးမကြခွေးမကြဟောဒီကလူရှင်တွေကဓာန်ကြီးကိုပေါ်အောင်ပေါက်အောင်ကိုကျွေးမှာတဲ့ဓာန်ပေါက်ဟုတ်နော်ဓာန်ကြီးပေါ်ရင်ပေါက်စလို့မဟုတ်ဘူးလားဟုတ်မှန်ပါတယ်ဗျာဟောဗျာဟောဗျာဘယ်လိုဘယ်လိုမှားမှားတယ်ဗျာဟင်ဟင်ရွှေဘောလှူတကာလှူမများကသူတို့ရွှေဘူမှာဓာန်ကြီးပေါ်ခြင်းပေါက်ခြင်းလို့ဓာန်ပေါက်ကြီးမှာတဲ့ ပေါပေါရောက်ရောက်ပြအောင်လို့ပါဗျာအောင်မြောင်လို့ပါဆိုဟုတ်ကလားဗျာခုနကတော့ခုကဘယ်လိုဓာနေပေါ်ရင်ပေါက်ချလို့ဆိုသူကတော့ကြီးညာမကြီးညာမဟင်ဘယ်နှတော့ပေါက်ကလားဗျာဟင်ဟင်အဲ့ဒါက10သိန်းကုန်တယ်လူလဲပင်ပန်းသေးဟင်စိတ်လဲပင်ပန်းသေးငွေလဲကုန်သေးနောက်ရကြရင်ဟောမဟာမြိုင်မှာဗိုင်းနိဗိုင်းနိက တို့ဒီလိုကုသိုလ်ပြုခဲ့ရပေတယ်လို့အာယုံပြုလိုက် ဘာငွေမှမကုန်မနဲ့၁၀သိန်းပြန်ရနေတိုင်းနေတိုင်းအဲ့ဒါလေးအာယုံပြုနေရင်နေတိုင်းနေတိုင်း၁၀သိန်းမကုန်မနဲ့အဲ့ဒါရမယ်ဗရစေရနာရဲ့တောင်းဟင်ဟင်ဟိုစေရနာယုတ်ဒီဝင်ဝင်မရအောင်ဒါလေးအာယုံပြုနေရင်ပြုတိုင်းပြုတိုင်းအဲ့ဒါကိုငွေလည်းမကုန်ပါဘူးရလူလည်းမပန်းပါဘူးရဟင်ဟင်ဟင်စိတ်လည်းမပန်းပါဘူးဗျအဲအပရသေနာကြတော့အဲ့ဒီမှာပွားလို့ရသဗျာမှန်ပါဗျာ ဟင်တောင်းဖြစ်ပြီးတဲ့ကုသိုလ်ကြတော့ပွားတဲ့ပွားအောင်လုပ်ပြီးပါတဲ့သာကဟင်ဟင်ဥပါဏနာကုသလနာပင်ယောပါဝါယဟင်ကိတတိစွာလေဟုတ်ကလားဗျဟင်အဲ့လိုပွားမှာဗျဟင်အဲ့လိုပွားနေတော့များတို့ဘာတော့ဟိုจิตပါကြီးဟိုမနိုင်တနိုင်နဲ့ဟွာလုပ်ပြီးဘေးချထားတာကြီးနာမျိုးဟိုဟိုခေါင်စားသွားတာနဲ့ဟင်ဟင်ဟင်ပြီးတော့ဟိုမကုန်နိုင်ကုန်နိုင်ခုလုံးတောင်းတောင်းပြီးဟိုစားကြအောင်လေးတောင်းပြီးပြစ်ထားခဲ့ အဲ့ဒါလေးညမြင်လိုက်လို့ငါနဲ့နော်နဲ့ဆိုဘယ်လိုနေမလဲလားဟင်ဟင်ငါနဲ့နော်ဆိုဘယ်လိုနေမလဲလားဟင်လုံငါဖိဖိမလာပြီလို့ဟင်တို့ဟိုဥဒုနာဘယ်လိုဖိဖိလို့မနော်တို့ဟိုတို့ဘာလို့ဟိုလေ့ကျင့်ခန်းလုပ်ထားတာရှိရမို့လားကြည့်နော်ဟင်တွေးမဲ့တွေးမဲ့ဆက်သွင်းနေမယ်ဟင်တို့လေ့ကျင့်ခန်းလုပ်ထားတာဟာလားဘယ်လိုမနေ့ကပြောတဲ့အတိုင်းဆိုဒါတွေလိမ္မာကလားမလိမ္မာဘူးလား ဟင်ဗဇလိမ္မာတွေပြအဲ73ရင်းနေမနေ့ကမှလက်တွေ့စစ်ပါစိတ်နိုင်ပါမလားဟင်အဲ့ဒါဒီပါမမပေါ်အောင်ပါမမှတ်သွားလို့ခုနပြောတဲ့ကုသိုလ်စိတ်တက်တက်ကလေးဖြစ်သွားပြီဆိုရင်ပွားသားမှာဆယ်သိန်းကုန်သွားရင်ဆယ်သိန်းဟာအဲ့ဒါစေရနာတစ်ခါလို့စေရနာတစ်ခုပဲလေအဲ့ဒါငွေမကုန်ဘဲနဲ့တစ်သက်လုံးအဲ့ဒါပရစေရနာဟင်ပွားနော်ဟင်ပွားပါ ဟင်ဘွားရမှာဗျအဲ့ဒါစေရနာဘွားယူတာဆိုဂိုင်ကူဂိုင်ပြတ်ပေါ့ပြပညာကြတော့ဂိုင်ကူဂိုင်ကူဂိုင်ပြတ်သွားရှိလားရှိပါအေးအဲ့ဒီတိုင်းကဒါလောက်ရတာအမိနော်အမိပါစေရနာဆိုတာတိုက်တွန်းနှိုးဆိုတာကိုပြောတာမှန်ပါသူတာဝန်ကဒီသူမီးနေတဲ့ပုဂ္ဂိုလ်ကမကောင်းတာတွေးနေလေအဲ့ဒါအောင်မြင်တဲ့အောင်မြင်အောင်တော့တိုက်တွန်းမှာပဲလားသူတာဝန်မှန်ပါဟင်ဟိုတန်းကြီးငါဆောင်လို့ပေါ့ဗျာ ဓာတ်ကောင်ကတကူဓာတ်သွေးတောင်းလို့အဲသူကြိုက်တာမကြိုက်တာတွေလုပ်ချင်တယ်ဆိုလဲသူကတော့အထမြောက်အောင်မြင်အောင်တိုက်တော့မှာနော်ဟင်တခါတည်းဒီကတတိလေးလဲလာပြီးလို့ တို့ဘာတော့ဟိုဒီဘက်ကောင်းတဲ့ဘက်ကိုရောက်လာပြီနော်ကောင်းတဲ့ဘက်ရောက်လာလို့တို့ဒီကောင်းမှုလေးကိုတို့လုံဟေးဆိုရင်လေဟောဟောဒီနှိုးတော်ရေးပြည်တယ်မှာကအဲ့ဒါကောင်းတဲ့ကောင်းပုံတခါတော့သူကတိုက်တွန်းမှာနော်နှိုးတော်မှာနော်စေတနာရဲ့တောင်းတာကောင်းတာမကောင်းတာသူနဲ့မဆိုင်ဘူးအလုံးဖြစ်အောင်တိုက်တွန်းတာစေတနာရဲ့တောင်းမှန်ပါဟင်အဲ့တော့ကိုကိုဟိုတိုက်တွန်းမဲ့ဟာကငါကောင်းတာဟိုတိုက်တွန်းစေခြင်းလားသိုးတာတိုက်တွန်းစေခြင်းလားအဲ့ဒါကအဖိုးတို့ဖွာတို့ တွက်ထားကိုရတဲ့ကမှန်ပါဗျာဟင်တွက်မိလားတွက်မိလားပုတ်ကလားတို့ပြောတော့ညီမပါဗျာဟိုကြတတိမိသွားလို့နေဦးမှာပါဟင်ဟင်ကဲတို့ရည်သိချအောင်သူတို့တို့တိုက်တို့လူတာဒီကတော့အဖိုးတိုက်တို့မှပြပါလေတို့ကတော့ဟိုပါပေါ့ဝလုံးရှင်နဲ့ရန်ချလိုက်ပါအေးမာနိဒါတာပါဝထုမိလို့လို့ပါလားကိုကငါလူတဲ့သံလေးငါလူတဲ့စီလေးငါလူတဲ့ကျက်သွုံလေးကိုဟာကိုအာယုံပြုပြ ဟင်တို့ကတော့အီမာနီကျက်တုံလုံးမနေနိုင်ဘူးဟုတ်ကလားဗျာအီမာနီခံလုံးမနေနိုင်ဘူးဖိုးရငါလုံးလို့ဟုတ်ကလားဟင်ဘယ်နဲ့တော့ဟွာလာအယောင်နေမလားအီမာနီအယောင်နေနီတို့အမလားဟုတ်ကလားတို့ကတော့အီမာနီဒါတာပါနိဒါပဲပြောပါဟုတ်ကလားတို့ဟွာလာကိုဝတိနှုံးနဲ့လိုက်သူနောက်မှရေးဖဲချအတူတူပါပဲကိုလူမာလေးအာယုံပြုပြီးတော့တို့မလူနဲ့ဟင် တန်ခါလူအဖို့တန်ခါမြင်ဘူးလို့လားဟင်တန်ခါသွားဒီသင်္ကန်းဝတ်ပြောတာမဟုတ်ဘူးဟင်ပฏิပတ်အကျင့်ကိုကျင့်နေတဲ့ပုဂ္ဂိုလ်ဟာလူပဲဖြစ်ဖြစ်နတ်ပဲဖြစ်ဖြစ်အဲ့ဒါယဟန်တန်ခါပဲဟင်ဒိဋ္ဌိတိလသာမဉ္ဇိနမဟာဒောကတိတောတံကောဒါသံဃာဆိုတာဒိဋ္ဌိဘုရားမြင်တယ်လို့မြင်တယ်တိလဘုရားကျင့်တယ်လို့ကျင့်ဟုတ်နော် ဖျားမြင်တယ်လို့မြင်၍ဖျားကျင့်တယ်လို့ကျင့်သောပုဂ္ဂိုလ်မှန်သမျှဒီဟောဝါဟောတုနတ်ပဲဖြစ်ဖြစ်မနုသောဝါဟောတုလူပဲဖြစ်ဖြစ်ဘိက္ခုတိသင်္ခံတတိဆိုတာအဲ့ဒါတန်ခါတဲ့ညာနဲ့ဟုတ်ပါလားနော်တို့ကများတော့အပြင်တန်ခါဆိုတင်ငါကြီးဟုတ်ဖယ်သွားတော့မြင်မိတာလုံးလို့အော်ခုမအိုးဒီခုလည်းဘာမှမပေါ့ပါဘူးဗျာဟောမှာတော်တော်ကိုနာထပုံပုံလေဟင်ဒီဖို့တိုက်တော့ဟင် ဒီလိုဆိုတော့သူပြိပန္နာဂုံတော်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာငါဝေတန်ကတော့ဒီလိုအဲ့လိုယူဆခဲ့တာပါအဲ့ဒါလေးကိုတွဲလိုက်ပါလားဟိုရဟိုခုနကဒိဋ္ဌိသီလတာမင်ညိနာတာတော့ဂတိတော်တန်ခေါ်ဆိုတော့ဖျားမြင်တယ်လို့မြင်၍ဖျားကျင့်တယ်လို့ကျင့်နေရင်တော့ပြိပန္နာဖြစ်နိုင်မလားဥစုဟောညာရဟောဘာဘူးဟင်အဲ့တော့လူဖြစ်ဖြစ်ယောက်ျားဖြစ်ဖြစ်တို့ဥပိ္ပေကတို့ကိုမခံရင်အောင်ပြောသွားတယ် မင်းကိုမင်းယောက်ျားဆိုပြီးတော့များလက်မမထောင်ရင်မှနဲ့ပါတန်ခါပူစေးမိဆိုမင်းရှိဝိပါခါမှာဆုံးဆောင်ထိုင်နေပြီဆိုတော့တုတ်တာပါလေဟုတ်လားအဲ့တော့ဖိုးတိုက်ကိုဝိတာခါမှာရှိခိုးရုံတင်တယ်ဟင်ဖိုးတိုက်ကိုဝိရသမารိပြည့်စုံတဲ့ပုဂ္ဂိုလ်ရောရှိခိုးရမှာကိုယ့်ရဲ့တာရင်ရှိခိုးရမှာအဲဝိတာခါမှာဟောဝိတာခါမှာလေပြောတော့ ဟောပြဟောအာရုံပြုပါတယ်ဟောပြဟောပြဟိုလွဲပြီးလွဲနေပြဟောဖို့တိုက်တော့မိမရှိခိုးရတော့တွန်းမှာတော့တော့ဟင်ချေဘုကဖို့တိုက်တော့မိမရှိခိုးရတော့တော်တော်အဲ့လိုပြောမှလားဟင်ဟင်ခံရင်လားဘုခံနိုင်ပါနဲ့ဗျာကိုရတာရင်တော့ရှိခိုးဟုတ်ကလားဗျာအဲ့ဒါတို့ဥပိ္ပေကတို့ကူအဲ့လိုမခံရအောင်ပြောပါလားဟင်မင်းကိုမင်းယောက်ျားဆိုပြီးတော့များဘယ်လိုလက်မမထောင်ညင်ပါနဲ့ကွာတန်တန်သူသေးမိဆိုမင်းရှိဝိတာခါမှာဖောင်းအောင်ထိုင်းနေလေကွာ ဟင်သူကတန်ခါသိရင်ကိုဗျာဟင်အရိယာတွေပါတယ်နော်ဟုတ်ကလားကဲဟုတ်တန်ခါနေချင်းရင်သေးလားနေချင်းရင်သေးသလားကျင်းပါဗျာအကျေပြမှာဟုတ်ကလားဒီကောဝါဟောတုနတ်ပဲဖြစ်ဖြစ်တဲ့မနုဿောဝါဟောတုလူပဲဖြစ်ဖြစ်ဘိက္ခုတိသင်္ကံဖြစ်ဖြစ်ဟင်ဒါဆိုဘုဒ္ဓိုက်ကဟိုသင်္ကန်းကြီးဝတ္တိတွေငါဆိုတာကွာဟိုကောင်းတွေဝင်စားနေတယ်ပြောဦးမလား ပြောမှာဆိုလို့နှုတ်ပိတ်ထားတခါကြီးကဟင်ပေါက်ပါလေခင်ဗျာဟင်မပေါက်ခင်ကပြောမလို့ရင်းတော့တော့ဒီလိုပဲအရှင်ဘုရားဟုတ်အင်းသာသာပဲတကယ်ဆိုပုဂ္ဂလာပြဟုတ်ပါတယ်ခင်ဗျာဟင်တော်တော်ဗျာအမေရှိတဲ့ခါကျတော့ဘောပေါက်ပါပုဂ္ဂလာပြဟင်မှတ်ထားနော်တို့မိယုပလာတွေများလုံးလို့ပြောတာပါဟင်အာယုံပြုပါအာယုံပြုမမှန်လို့ပြောတာမမှန်တော့ ကိုလိုချင်တဲ့လောက်မရဘူးပေါ့မှန်တော့ခုနကစေတနာလေးကအဆန်ကြီးတာပေါ့အဆန်ကြီးတော့အပင်ကောင်းတာပေါ့ပြီးတော့မှန်တော့ဘိုးတို့လောက်ကင်မပါဘူးပေါ့ဟာမမျိုးသေးဟာမျိုးသေးအတိုင်းလေးပေါက်နိုင်တယ်ပေါ့အဲ့ဒါအတွက်တိတ်အရေးကြီးလို့ပြောတာပါဟုတ်ကလားဗျအဲ့တော့တန်ခါဆိုတာဘိုးကြီးအဲ့ဒီပတိကိုဖျားမြင်တယ်လို့မြင်၍ဖျားကျင့်တယ်လို့ကျင့်နေတဲ့ပုဂ္ဂိုလ်အားလုံးကိုပြောတာဟင်ဟင်အာယုံပြူတာပါမလား ဟင်ပြောတော့လေဟိုတန်ငါအတွက်ဆိုတော့တို့လူခံလေးကွာကိုကျတော့လေလာသမီးကိုရှောက်ကြည့်ရပါကွာပြောမှာဘူးကိုရကြဟင်ကိုရကြဒီဘိုးတိုက်ပြောမှာရခုမပြောရဲအောင်လို့ကိုပေါက်သေးတဲ့ပုဂ္ဂိုလ်ကတော့ပြောရင်ပြောပါပါပုဂ္ဂလာဗျာပြောတော့ကတော့ခုဒါဆရာတော်ဟောပြောတဲ့အတွက်ဘောပေါက်ပါလေဟင်အဲတန်ငါအာယုံကျူတတ်အောင်နော်ဒိဋ္ဌိတိလာသမဉ္ဇနာပါတောကတိတောတံကောဟင် ဖျားမြင်တယ်လို့မြင်လို့ဖျားကျင့်တယ်လို့ကျင့်တဲ့ပုဂ္ဂိုလ်ကတန်ခါဟင်အဲ့တော့တို့လူမလားတန်ခါလူမလားဟောမဒုပြောလို့ပါဗျာခုနကတော့ကိုတော်ကြီးဖို့ကိုတော်ကြီးကိုဟင်သူများတွေစားခြင်းပါသူတို့ကိုတော်ကြီးအတွက်တချို့ပဲယူလာယူလာတယ်ကဟင်သူများတွေအတွက်ပါဘူးနော်ဟုတ်နော် ယူလာတော့လာတဲ့ခါကသူ့ကိုယ်တော်ကြီးအတွက်တော့တချိုးတွေယူလာတာတော့ပြီးတယ်သူကဟုတ်ကလားဘို့ဟင်တန်ခါခွာအဲ့ဒါဟောတို့ဝန္တဲ့ဥပမာပေးကြပါစို့ဘုရားကဟောတာတန်ကြီးဒိန်တာမဟာဖလံတန်ကြီးဒိန်ကြီးအဟင်သူဝပူစီတော့ပဝိပတိဒါဘုရားပြောတာတို့မဟုတ်တန်ခါကိုလူရင်အကျိုးများကွာတဲ့ ဟုတ်နော်ပုဂ္ဂိုလ်လူလို့ရှိရင်ပုဂ္ဂိုလ်ကတပါးတည်းရှိတာမှန်ပါဗျာစေရနာတစ်ခုတည်းတန်ဃာဆိုတော့တို့ဒီသင်္ဃဝတ်နေတဲ့တန်ဃာရှိတယ်ဟိုပฏิပတ်ကျင့်နေတဲ့ရိတ်သားတွေမှာမျိုးသားတွေမျိုးသမီးယောဂီတွေရှိတယ်ဘလောက်ထင်တော့တို့တိုင်းပြည်ကိုလေကဘာမှာတော့တို့ဒီလိုဟာတွေမရှိနိုင်ဘူးလားအဲ့ဒါတွေအကုန်တွက်လိုက်လို့ရှိရင်ဒီကိုဒီကကျက်သွုံလေးတူပဲဖြစ်ပါသေးတာစေရနာကအဲ့တော့ကြီးသွားမယ်ဝုထုနဲ့မဆိုင်ဘူးစေရနာပြောတာ ဟင်ဝတ္ထုအတော်ဗျာဟိုကျက်တုံတဝရှိကျက်တုံတဝလှူလိုက်ကြတို့တော့တန်လာအယုံပြုလိုက်ရင်ဟိုမှာသိမ့်နဲ့တန်နဲ့ချီသွားလိမ့်ပဲမှန်ပါဗျာစေတနာပွားမှာနော်ဒီဝတ္ထုမဆိုင်ဘူးဝတ္ထုကတတိကံသူကကျေစုပြုမဲ့ဟာမဟုတ်ဘူးပုတ်ကလားဟင်တတိကံတတိကံအခုဖြစ်လို့ရှိရင်ဟိုတတိပါရမဟုတ်ဘူးလားဒီမှာလည်းကောင်းမှုဖြစ်တဲ့အတွက်တတိဟောတာတပိတုတ္တစေတနာကဟောလောက်ရှိပါတယ်ဆိုတော့လာပြီးတော့တတိပြတာဒီဝတ္ထုတွေကနော်အရေးကြီးတာစေတနာ ဟုတ်ကလားဟင်အဲ့တော့တို့ဒီကဟိုဆန်းတအိတ်ပဲဆိုပါတော့ဒါလေးကိုလှူတာတော့တအိတ်ပါပဲဟုတ်ကလားတို့တော့ခုနကဖျားပါဒနာဖျားကျင့်တယ်လို့ကျင့်လို့သိတယ်လို့သိနေတာဒီကိုအာယုံပြုတ်လိုက်လို့ရှိရင်သေတနာကအနန္တပဲအဲ့ခါကျတန်ခါကုံတော့အနန္တောမဖြစ်နိုင်ဘူးလားတန်ခါကုံကုံအောင်မပြောနိုင်လေ ပြီးတော့ပုဂ္ဂိုလ်ကိုလှူတဲ့အခါပုဂ္ဂိုလ်မှာအထင်ကြီးခြင်းပေးခြင်းပါနိုင်တယ်မှန်ပါဗျာဟင်ပါနိုင်တယ်ဟိုတန်ခါဆိုတော့ဘယ်ဟာမှမတည်ပဲအထင်ကြီးစရာသေးစရာရှိသေးလားရှိပါဗျာဟိုတောင်အဖြစ်ကင်းသေးတယ်မှန်ပါဟုတ်ကလားဘုရားပုဂ္ဂိုလ်မှာဖြစ်ရှိနိုင်တယ်တန်ခါမှာဖြစ်ရှိမှုမရှိတော့ဘူးဟင်ရှိနိုင်သေးလားရှိပါဗျာနော်မရှိပါဘူးအဲတန်ခါလှူပါခြင်းတော့တန်ကြီးဒိဏမဟာတန်ကတန်ခါလှူရင်အကျိုးများကွာတဲ့နော် ပြီးတော့တန်နေတိန်နေအရှင်သေဝပူစီတော့ဘဝိအာမိအာတန်ငါလူရင်ငါလူလာနဲ့အတူတူတဲ့ခရားသူနဲ့အတူကျင့်နေတော့သူနဲ့ဟိုတပေါင်းနဲ့တသီးတဲ့မဟုတ်ဘူးလားဟင်တပေါင်းနဲ့တသီးတဲ့ကဒါမို့တန်ငါလူရင်ငါလူလာနဲ့အတူတူတဲ့ဗျဟုတ်ကလားမှန်ပါဗျတို့ဒီကဟိုဘာတော့ဟိုဆံရောက်လာတော့တန်းတော်တာတဲ့တန်းဆိုတာဟွာတော့တော်တာနဲ့ဆိုတော့လာဟိုဆိုလာတန်းရောင်လေးပေါ့လေ သူကလတောင်ရောင်းစားတဲ့ကုမ္ပဏီကြီးကဟင်ဟင်သူ့အတူနေတဲ့လတောင်ရောင်းစားတဲ့ကုမ္ပဏီကြီးကအဲ့ဒီကုမ္ပဏီကဟင်ဟုတ်တယ်ဘယ်လိုတဲ့တော့ဟင်အဲ့တော့လရောင်းတဲ့ကုမ္ပဏီပေါ့ဟုတ်ကလားအဲသူတို့မေးရမှာပေါ့ဟင်ဟောဒီမှာဖန်တင်းထက်ထားပြီဟုတ်နော်ဟိုဘက်မှာနိုးဒီကွက်128လုံးခါပြည့်ထက်ထားဘယ်ဟာများတော့ဘယ်ဟာများတော့နိုးဒီကွက်128လုံး ခါရည်အတွက်တို့တာခိုးရဟုတ်ကဲ့လားဟုတ်ကဲ့လားဟောဒီဘက်ကတည်အပြည့်မောက်ထည့်ထားတဲ့ဟောဒီဘက်ကနိုးဒီကွက်128လုံးသူလည်းအပြည့်ထည့်ထားတာပဲဘယ်ကများတို့ခုနကတော့ဟိုကများသလီဒီကများသလီနေဟင်ဘယ်လိုဗျာဟုတ်ကလားတင်းပြီးသွားလို့တူပါဗျာဟုတ်ကလားသဘောပေါက်တယ်နော်အဲ့တော့ဟို ဘုရားရှင်ကတော့ဝါသနာအကုန်ပယ်လိုက်တာဟုတ်ကွတည်င်းပေါ့တင်းပြီပေါ့ဒီကတန်ခါကတော့သူဒီဟာလေးပယ်နေတာရှိတယ်ဟိုကကြမပယ်နိုင်ဟိုတန်ခါကြတော့ဟိုဟာလေးပယ်ထားတယ်ဒါတော့မပယ်နိုင်ဘူးပေါ့အဲ့လိုသူပင်နေတာသူပင်နေတာလေးထိုင်ရင်လူစီဝတ်128လုံးမဖြစ်နိုင်ဘူးလားတည်င်းကမဖြစ်နိုင်ဘူးလားတန်ခါရဟန်းနဲ့ဖျားနဲ့တူတူဆိုအဲ့ဒါပြောတာဟုတ်ကလားဟင် ဟင်ပြီးတော့ဘုရားရှင်ကသမုဒ္ဒညာတော်ဆိုတာအကုန်သိတာမဟုတ်ဘူးလားဟင်တို့ဒီသာဝကတွေကအကုန်သိနိုင်တာမှမဟုတ်ဘူးလေတို့တော့သူကနည်းနည်းသိကိုကသူမသိရသေးသည်ဒီကသူမသိရသေးသည်နဲ့အေးသူမသိကိုမသိသူမသိတာကိုသိကိုသိတာသူမသိလေးနဲ့ညှလိုက်တော့ကောဒါပင်ယူတာမဖြစ်နိုင်ဘူးလားမဖြစ်နိုင်တာပဲဗျာဟင်သူနည်းနည်းသိကိုနည်းနည်းသိပေါင်းလိုက်ရင်128လုံးပို့ဗျာသူလေဟုတ်ကလားဗျာဟင်ဒါမို့ တန်ခေဒိနေပူတိတော့ဟင်ဘဝိတ္တာမိဆိုတာတန်ဃာကိုပူဇော်လို့ရှိရင်ငါပူဇော်တာနဲ့အတူတူဆိုတာအဲ့ဒါပြောတာဗျမှန်ပြီလားမှန်ပြီပါအဲ့တော့တို့ဒီနေရာမှာစစ်တပ်နဲ့ပြောရင်တို့ဘာတို့တမ္မပူကြီးအဲဒီကမှအရာရှိရာခံတတတွေပါတယ်ဟုတ်ကြတမ္မပူကြီးကနေပြီးတော့စိန်ကြီးသူသူတမ္မရှိတာတွေဟိုဘူဂျုကဘလောက် ကိုမုံတုံးကဘလောက်ဖာကဘလောက်ပေါ်ရရနေစင်းစင်းပေါ်တပါကဘလောက်ပေါ်ရတကြကဘလောက်အဲ့ဒါလုပ်ပြီးတော့ကိုဟိုတပါလေးတယောက်ကိုရိခါရာရှင်ဌာနမှာဒီသရင်နဲ့ပေးလိုက်အဲ့တော့ဖိုးတို့တိုက်တို့ကရိခါရာရှင်ဌာနကအရာရှိသေးရိခါထုတ်ပေးရမှာလေဟုတ်ကလားအဲ့တော့ဖိုးတိုက်တို့ကအဲ့ဒီဟိုဟိုတမှုချုပ်ကနေပြီးတော့ဒီသရင်တွေကြည့်အောက်မှာကတမှုချုပ်လက်မှတ်ပါတယ်ဟုတ်နော်အဲ့တော့အဖိုးတိုက်တို့က တန်မှုလက်မှတ်ကိုကြည့်ပေးမလားတတာဥယေကိုကြည့်ပေးမလားဘသူကြည့်ပေးမလို့ဘသူကြည့်ပေးမလို့ဟုတ်ဟုတ်ကလားသင်မောင်ညာမိတ်နဲ့ဟုတ်ဟောတာမူမိတ်လာလည်းထည့်ပြီးနင်းနေလေးတော့ညိတယ်ဗျာဟင်လက်ပတ်ကလည်းလူသေးတာဟုတ်နင်းနေလေးတော့ညိတယ်ဗျာဒီဘုံကြီးဟင်ဟုတ်ကလားဟင်အဲ့တော့တို့ဒီသာသာဥယေပေးလိုက်ရင်အဲ့ဒီတပ်ဖို့ကြီးတော့ပါနေဘူးလား ပါပါတယ်ဟင်လာပြီးရိတ်ခါထုတ်တဲ့ရဲဘော်လေးကမပါနိုင်ဘူးလားမပါတာပဲညမထိုးထားတဲ့တာမူကြီးလည်းပါနိုင်တယ်ငါထုတ်တဲ့ရဲဘော်လေးလည်းပါနိုင်တယ်ကိုသိရင်လည်းအခုပါပြီးသားပဲဟုတ်ကလားဒုကတော့ရိတ်ခါရရှင်လာထုတ်တဲ့ရဲဘော်လေးလားဟင်တို့ဘာချင်းတော့ တို့ဘာထင်တော့ဆိုအာလောကရောမြောက်တာဗျဘာလေးညာလေးရမလားလို့ဟင်မြောက်တာမြောက်ကြည့်တာဗျအောက်ပါရှိတယ်လို့ဟင်ဟင်ဟင်တို့ကတော့တန်ခကူစားွက်ဘယ်ဟာလူလူဟုတ်ဗျဟိုတို့သာလို့တော့တကာတကမလှူတဲ့ပြည်ဖီကူကိုယ်တရားနဲ့လှူတာကိုမတုံးရင်တရားတရားဒုက္ခအပ္ပတ္တ ဟုတ်တရားနဲ့လှူတာဟုတ်အဲ့ဒါမတို့ရင်တရားတွေကသူကအပပဲအဲ့တော့တို့သင်္ကန်းနေလားလှူတာကယာနဲ့ချီရှိတာပဲအဲ့ဒါကြီးတာအကုန်လုံးပတ်ဖို့ရရင်တို့ဗျာဟင်အဲ့တော့အဲ့ဒီအလှခံတို့ဂိုင်တို့ကတည်းကအဲ့ဒါသုံးဆောင်တယ်လို့အာယုံပြုရတယ်ဟင်ဇာနာတန်ကာဖို့တို့ဘုံရှိဘူးဘယ်နေရာရောက်ရောက်တို့တန်ခါကြီးကျုံဖြစ်နေနေသည်တန်ခါကိုပဲကြည်သူသည်ဟုတ်ကလားဗျ တို့ရည်သူးတာအဖိုးတို့ကလည်းဒီလိုပဲအဖိုးတိုက်တို့ကလည်းတန်ခါရည်သူးလှူးခုနပြောတဲ့ဘုရားနဲ့အကျင့်တို့အတိတို့တွေလေဟုတ်ကလားဗျာအဲတို့ဖျောင်းနိုင်မွေးတိုင်းများနဲ့ပတ်သက်ရင်တို့ကဘုရားအာရုံပြုပြီးတော့လှူခံပါလေကျန်တဲ့တန်ခါပစ္စည်းကိုသူရဟန်းသုံးဆောင်ပစ္စည်းမှန်များတော့တန်ခါကိုအာရုံပြုပြီးတော့လှူခံပါတယ်တို့မတတ်နိုင်တော့ခုနကဟိုလက်နဲ့ကင်တာလေးဒီပလင်သုံးတဲ့နေရာကနေသုံးရပါတယ်ဟိုခုနပြောတဲ့ဟိုတရားနဲ့လှူတာကိုမသုံးရင်တရားတရားဒုက္ခအပသစ်မှာဆိုလို့ ဟုတ်ကလားဗျအဲ့တော့ဖဲ့နေရုံရဟိုဘာတို့ရာရှင်ထုတ်တဲ့ရဲဘော်လေးသူကလာပါနဲ့မပူဗျာဟင်ဟုတ်တော့ဟုတ်ဟင်ဟင်သူကတော့လာတာနင်းနေယူပါဗျဟင်ငိုကြည့်တယ်သူများများပြီးကျင်တာဗျကြည့်ဟင်ဟင်ဟင်မမေးလားမမေးလားဤတန်ခါအာယုပြုတတ်အောင်ကဲလိုက်ဆို ဗန္တိတံပါရဟောတာဒုက္ခတောမောဒနာထာယနိဗ္ဗာနတပိတိကရိယာယဣမာနိဓာတပဝုထုနိသံဃတဒီမသံဃတဒီမသံဃတဒီမပါ တိအရှင်ဖရာမယံဖရာတပည့်တော်တို့သည်တန်တာရာဘုဒ္ဓဒုက္ခတော်ဆင်းရဲအလုံးမှမောဒနာထာယလွတ်မြောက်ရန်နိဗ္ဗာန်တတဏှာကင်းရန်နိဗ္ဗာန်ကိုသစ္စိကရိယာယမေညာပူညာဖြင့်မျက်မှောက်ပြုရန်ရည်ရွယ်၍ မာနိသာတပဝုထုနိဖွမ်းသံသာရှိသောဤသူဝေဝုထုအစုစုတို့ကိုတာဂတသာသနာတော်၌ဆောင်းဆောင်လျက်ရှိတော်မူကြကုန်သောသံဃာတော်အရှင်ကောင်းအရှင်မြတ်အပေါင်းအားဒီမသက္က လူတန်ပါကုန်ဤရှင်ဘုရားကဲရည်ပဲချဆိုကိုရည်ကိုကြည့်ဒုနာထောင်းမနေနဲ့အရှင်ဘုရားဘုရားတပည့်တော်တပည့်တော်မတို့ရွှေဘူမာနေကြကုန်တော့မဟာမြိုင်မိသားစုအပေါင်းတို့သည်ယနေ့ကြုံတွေ့ရင်ခံကြရကုန်တော့ဝဒုက္ခကိုဆင်းရဲပေါင်းနောင်နောင်ကြုံတွေ့ရင်ခံကြရအောင်နဲ့ဝဒုက္ခကိုဆင်းရဲပေါင်းတန်ត្រာဆက်ဆက်နဲ့ကြုံတွေ့ရင်ခံကြရကုန် အင်စာကြီးချရအောင်မဲ့ဝဒုက္ခကိုဆင်းရဲပေါင်းတို့မှလွတ်မြောက်ရန်ဖရာတပည့်တော်တို့ကိုယ်တိုင်ဖရာရှင်ကျင့်သလိုကျင့်၍ဖရာရှင်သိသလိုသိရန်အရိယာကြီးများကျင့်သလိုကျင့်၍အရိယာကြီးများသိသလိုသိရန်ရည်ရွယ်၍ယနေ့1390ခုနှစ်တကူလာသာ7 12ရက်နေ့တွင်ဤသုံးဆောင်တော်နှင့်တကွ ဤလူဝဝတ္ထုအစုစုတို့ကိုတန်ဃာတော်အာယူသူ၍လူထမ်းပါ၏ဖျားဤသို့လူထမ်းသောကာလ၌ဖျားတပြီတော်တို့သည်တရဏဂုံသုံးပါးနှင့်တကွဆေပါသောတိလာတော်များတို့ကိုသောက်တည်ပြီးရည်စေသွန်းချ၍လူထမ်းပါ၏ဖျားဤသို့လူထမ်းရခြင်းကြောင့်ဖျားတပြီတော်တို့ဒုက္ခအလုံးမှလွန်မြောက်၍ဘုရားရှင်နှင့်အရိယာအလောင်းလျာတို့ကျင့်မြဲအတိုင်းမကြောက်မကြမတောင့်မတသောဘဝ မကြောက်မကြမတောင်းမတသောကိုတို့ဖြင့်ပါရမီတို့ကိုစုစုဆောင်ပြီးလေဘုရားရှင်နှင့်အရိယာတို့တည်တယ်လို့တည်ပွင့်တယ်လို့ပွင့်၍ဘုရားရှင်တို့ဆံရဖြစ်သောနိဗ္ဗာန်တို့ကိုကိုယ်တိုင်မျက်မှောက်ပြုရပါသည်သာအရှင်မြတ်ဘုရားရှင်မြတ်ဘုရားဤကောင်းမှုကုသိုလ်ဘုရားကကိုဘုရားတပည့်တော်တို့ဤအမိပရွှေမျိုးညာတကာဤနေရာ၌ရောက်လာကြကုန်သောလူပရိသတ်နတ်ပရိသတ်သမာပရိသတ်ယဟန်ပရိသတ်ပေါင်းတို့အားအမြပေးဝေပါကုန်၏ ထိုဆိုခဲ့ပြီးသောတတ္တဝါကောင်းတို့သည်ဖရာတပိတော်တို့အမြဝေတာကိုအဝေးမှဖြစ်စေအနည်းမှဖြစ်စေမြင်အပ်သောနေရာမှဖြစ်စေမမြင်အပ်သောနေရာမှဖြစ်စေဝမ်းမြောက်ဝမ်းသာပါရုခေါ်ဆိုနိုင်ရသဖြင့်ဖရာတပိတော်တို့နှင့်ဓာတုဓာမြအမြရကြပါစေအရှင်မြဖရာဖရာတပိတော်တပိတော်မတို့မိသားစုသည်ဤကောင်းမှုကုသိုလ်ဖို့ပါကကိုခေယူမြဘဝဆုံး၍လုံးလုံးတွေ့ဝေး မိလျော့၍နေခဲ့သည်ရှိတော်ဤမည်ကိုစောင့်ကြတော့ညီဆောင်နာမင်းကြီးသည်ဘုရားတပိတော်တို့ဤတက်တီအရာ၌တီလာရလာပါစေသာအရှင်မြတ်ဘုရားကဲအများဝေစုမြတ်မြတ်